မှာသာသနာတော်ကြီးနဲ့လည်းတွေ့တယ်သာသနာတွင်တရားတွေလည်းပဲ နာကြားခွင့်ရတယ်မိမိတို့ကလည်းအသက်ရှင်နေတယ်လူတော့ဖြစ်တယ်အသက်တူတာတွေလည်းရှိတာခုအသက်ရှင်ပြီးတော့တရားနာခွင့်ရတယ်မတင်န်းနေတဲ့တရားတွေခဏခဏနာတော့ဟောကြားတဲ့တရားတွေလည်းပဲနားလေသဘောပေါက်ကြတယ် တရားသဘောအနေနဲ့ပြောရင်ဉာဏ်နာလည်းရှိတယ်ပေါ့သစ္စာတရားတွေလည်းနာရတယ်ဉာဏ်နာလည်းရှိတယ်အဲ့လိုအကြောင်းမျိုးမျိုးပြည့်စုံနေတဲ့အခိုက်မှာသာသနာတော်အတွက်အတုံခွန်ဆိုင်ကြိုးစားနေကြတယ်သူတော်ကောင်းတွေအမတန်အားရဖို့ကောင်းတယ်အမတန်ဝမ်းသာဖို့ကောင်းအများအတွက်သာသနာအတွက်ဒါမွန်မြတ်တဲ့စိတ်ဓာတ် တမ္မာဆန္ဒမွန်မြတ်တဲ့စိတ်ဓာတ်မွန်မြတ်တဲ့စိတ်ဓာတ်မွန်မြတ်တဲ့အကျိုးတွေပေးမှာတာဝတိပြေမွန်ဇေရွန်ရွှေเจ้าမှာမြတ်စွာဘုရားကြေအောင်မွေလျော်စံပြောနေတော်မူစဉ်ချိန်ခါမှာမြတ်စွာဘုရားယဟန်တော်တို့ခြေသားယဟန်တို့လောကကြီးမှာလူတွေဟာပေါ့မနစ်သက်ဖွယ်တရားတွေဆုံးယုတ်ပြီးတော့ နှစ်သက်ဖွယ်တရားတွေကိုတိုးပွားပြီးချမ်းချမ်းသာသာနေကြညတဲ့ချမ်းချမ်းသာသာခံစားကြညသို့တော်လည်းပဲလူလောကကြီးမှာနှစ်သက်ဖွယ်တရားတွေကောင်းမြတ်တဲ့တရားတွေဆုပ်ယုပ်ပြီးတော့မနစ်သက်ဖွယ်တရားတွေမနစ်သက်ဖွယ်ဒုက္ခတွေတွေ့ကြုံနေရတယ်အဲ့ဒါဘာကြောင့်များအဲ့ဒီလို ဖြစ်ကြသလဲလို့မြတ်စွာဘုရား ယဟန်တော်တွေကိုမေးမြန်းတော်မူတရားဟောကြလို့ရှင်မြတ်စွာဘုရားတလို့အစာပြိုးပြီးတော့မေးတာရှိပါတယ်။အဲယဟန်တော်တွေကဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတရားဓမ္မတွေဟာမြတ်စွာဘုရားကသာလျှင် အမွန်အစဖြစ်ပါတယ်။မြတ်စွာဘုရားဟောကြားမှတပည့်တော်တို့နာကြားမဲ့ပုဂ္ဂိုလ်တွေသိရမဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်ဗျာ။ဒါကြောင့်မလို့မြတ်စွာဘုရားပဲဒီအမေးကိုပြန်ပြီးတော့ ဖြည့်ရှင်းပေးတော်မူပါမြတ်စွာဘုရားဟောကြားတော်မူပါမြတ်စွာဘုရားလို့ပြန်ပြီးလျှောက်ထားကြအဲတော့မြတ်စွာဘုရားကအဲ့လိုဆိုရင်จิตသားတို့ယူတည်တည်ကောင်းကောင်းမွန်မွန်နာကြားကြကုန်လောငါဘုရားဟောကြားတော်မူမယ်ဆိုပြီးတရားဆောက်တည်ခြင်း၄မျိုးကိုမြတ်စွာဘုရားဟောကြားတော်မူတယ်။ယန္တုလူလောကကြီးမှာအရိယာသူတော်ကောင်းတွေကိုမမီဝဲမစိကပ် ရိယသူတော်ကောင်းတွေရဲ့တရားမှာမလိမ္မာ မကျွမ်းကျင်တဲ့ပုံကိုယ်တွေဟာလူမိုက်တွေဟာပေါ့မလိမ္မာမကျွမ်းကျင်တဲ့ပုံကိုယ်တွေဟာမိဝဲတဲ့နဲ့တရားမမိဝဲတဲ့နဲ့တရားစီးဘူးတဲ့နဲ့တရားမစီးဘူးတဲ့နဲ့တရားအဲ့လိုခွဲခြားပြီးတော့မသိကြဘူးအဲ့လိုမသိကြတဲ့အတွက်ကြောင့်မလို့မမိဝဲတဲ့နဲ့တရားတွေမိဝဲကြတယ် စီးဘူးတဲ့တရားတွေကိုစီးဘူးကြမိဝဲတဲ့တရားတွေမမိဝဲဘူးစီးဘူးတဲ့တရားတွေကိုမစီးဘူးအဲ့ဒါကြောင့်မလို့တ attva တွေဟာမနစ်သက်ဖွယ်တရားတွေတိုးပွားပြီးတော့နှစ်သက်ဖွယ်တရားတွေချမ်းသာတွေဆုပ်ယုပ်ကုန်ကြတယ်လောကမှာတရားဆောက်တည်ခြင်း၄မျိုးရှိတယ် သူတော်ကောင်းတွေရဲ့တရားမနာဘူးသူတော်ကောင်းတရားတွေရဲ့အဆုံးအမမှာမလိမ္မာမကျွမ်းကျင်တဲ့ပုံကိုယ်တွေဟာတရားဆောက်တည်ခြင်း၄မျိုးကိုမသိကြဘူးအဲ့လိုမသိကြတဲ့အတွက်ကြောင့်မလို့မဆောက်တည်တဲ့တရားဆောက်တည်ခြင်းမျိုးကိုဆောက်တည်ကြတယ်ဆောက်တည်တဲ့တရားကြတော့မဆောက်တည်ကြဘူးဒါကြောင့်မလို့တတ္တဝါတွေဟာ နှစ်သက်ဖွယ်တရားတွေဆိုးရုပ်ပြီးတော့မနှစ်သက်ဖွယ်တရားတွေတိုးပွားနေရခြင်းဖြစ်တယ်တရားဆောက်တည်ခြင်း၄မျိုးကဘာတွေလဲဆိုတော့ပြစ္ဆုတ်ပံမှာလဲဆင်းရဲတမလွန်မှာလဲဆင်းရဲတဲ့ဆောက်တည်ခြင်းတစ်မျိုးပြစ္ဆုတ်ပံမှာဆင်းရဲတဲ့ဓမ္မလောမှာလည်းဆင်းရဲတယ်။နောက်နံပါတ်2ကပြစ္ဆုတ်ပံချမ်းသာဓမ္မလွန်ကြတော့ဆင်းရဲ။ နံပါတ်3ကယဆုတ်ပံမှာချမ်းသာတယ်ဓမ္မလွန်မှာဆင်းရဲတယ်နံပါတ်4ကပြစ္ဆုတ်ပံလည်းချမ်းသာတယ်ဓမ္မလွန်လည်းချမ်းသာတယ်အဲ့ဒီရဆောက်တည်ခြင်း၄မျိုးကိုရိယသူတော်ကောင်းတွေထံမှာမနာကြဘူးရိယသူတော်ကောင်းတွေတရားမှာမလိမ္မာမကျွမ်းကျင်လို့ရှိရင်မဆောက်တည်တဲ့နဲ့ရဆောက်တည်ခြင်းမျိုးကိုဆောက်တည်ကြတယ်တတ္တဝါတွေ ဆောက်တည်တဲ့တရားတွေကြတော့မဆောက်တည်ဘူးမဆောက်တည်တဲ့တရားတွေကပြစ္ဆုတ်ပံမှာလည်းပဲဆင်းရဲတယ်တမလွန်မှာလည်းဆင်းရဲတယ်ပြစ္ဆုတ်ပံမှာဆင်းရဲတယ်သို့တော်လည်းပဲတမလွန်မှာတော့ချမ်းသာတယ်ပြစ္ဆုတ်ပံဆင်းရဲကြီးပဲနှစ်ခုအဲ့တော့ပြစ္ဆုတ်ပံဆင်းရဲတယ်တမလွန်ဆင်းရဲတယ်ပြစ္ဆုတ်ပံချမ်းသာတယ်တမလွန်ဆင်းရဲတယ် အဲ့နှစ်ခုသလုံးဟာမဆောက်တည်တဲ့တရားတွေပစ္စုပန်မှာဆင်းရဲတယ်ပစ္စုပန်မှာနံပါတ်3ကျတော့ပစ္စုပန်မှာချမ်းသာတယ်တမလွန်မှာဆင်းရဲတယ်နံပါတ်4ကပစ္စုပန်လည်းချမ်းသာတယ်တမလွန်လည်းချမ်းသာဒါဆောက်တည်တဲ့နာပေါ့ပစ္စုပန်လည်းဆင်းရဲတယ်တမလွန်လည်းဆင်းရဲတယ် အဲ့ဒါဘာလဲဆိုတော့ချို့ကကိုယ်စိတ်ဆင်းရဲဒုက္ခတွေခံစားနေပါရဲ့သားနဲ့သူများတက်တက်ချင်းသူများဥစ္စာ ခိုးခြင်းအစရှိတဲ့မကောင်းမှုအကုသိုလ်တွေလုပ်ကြမကောင်းမှုအကုသိုလ်တွေလုပ်ရင်းနဲ့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေထကြုံတာကိုယ်ဆင်းရဲစိတ်ဆင်းရဲလည်းပဲဖြစ်နေတယ်အကုသိုလ်တွေလည်းလုပ်တယ်အဲ့ဒီအကုသိုလ်တွေလို့ထပ်ပြီးတော့လည်းပဲ ကိုယ်ဆင်းရဲစိတ်ဆင်းရဲတွေဖြစ်တယ်အဲ့ဒီပုဂ္ဂိုလ်ဟာသုတိပြကျွေသေလွန်တဲ့အခါကျတော့အမတန်ဆင်းရဲတဲ့အပယ်လေးပါးရောက်တယ်အဲ့ဒါပြစ္ဆုတ်ပံလည်းဆင်းရဲတယ်ဓမ္မလွန်လည်းဆင်းရဲတယ်တချို့ကပြစ္ဆုတ်ပံဆင်းရဲတယ်ဓမ္မလွန်ကြတော့ချမ်းသာတယ်ပြစ္ဆုတ်ပံတော့ဆင်းရဲတယ်ဓမ္မလွန်ကြတော့ချမ်းသာတယ် ခုနလိုကိုဆင်းရဲစိတ်ဆင်းရဲတွေကြုံရတဲ့ကိုဆင်းရဲစိတ်ဆင်းရဲတွေကြုံပြီးတော့သူများတက်တက်ချင်းမှရှောင်းတယ်သူများဥစ္စာခိုးခြင်းမှရှောင်းတယ်သူများသားများပြမခြင်းမှရှောင်းတယ်အာဟုသူတွေကိုရှောင်းတယ်ကုသိုလ်ကောင်းမှုတွေကိုပြုလုပ်တယ်အဲလိုအာဟုသူတွေရှောင်ပြီးကုသိုလ်ကောင်းမှုလုပ်တော်လဲပဲပြစ္ဆုတ်ပံမှာဆင်းရဲနေတာကုသိုလ်ကောင်းမှုတွေလုပ်နေပြီနဲ့ပြစ္ဆုတ်ပံမှာဆင်းရဲ သို့တော်လည်းပဲအဲ့ဒီပုဂ္ဂိုလ်သုတိပြတ်ကြီးကွယ်လွန်တဲ့အခါကျတော့တမလွန်ကြတော့ချမ်းသာတယ်အဲ့ဒီနှစ်ခုကိုကြည့်ပေါ်သူတော်ကောင်းပြစ္ဆုတ်ပံမှာဆင်းရဲခြင်းအတူတူအာဟုသို့လောက်တဲ့ပုဂ္ဂိုလ်ကပြစ္ဆုတ်ပံလည်းဆင်းရဲတယ်တမလွန်လည်းဆင်းရဲတယ်ပြစ္ဆုတ်ပံမှာတော့ဆင်းရဲတာပဲကုသိုလ်တွေလုပ်တယ်အကုသိုလ်တွေရှောင်တယ် အဲ့လိုပြစ္ဆုတ်ဝမှာဆင်းရဲတာပဲအာကုသိုလ်တွေရှောင်ကုသိုလ်တွေလုပ်ပြီးနေဆင်းရဲနေတာပဲဆင်းရဲပေမဲ့အာကုသိုလ်ကိုမလုပ်ဘူးဆင်းရဲရင်ဆင်းရဲပဲဆိုအာကုသိုလ်တွေကိုရှောင်ကုသိုလ်ကောင်းမှုလုပ်အဲ့လိုပြစ္ဆုတ်ပံမှာတော့ဆင်းရဲတယ်တမလွန်မှာချမ်းသာတယ်ဒီမေဇိမာနိကေထဲမှာတော့ပြစ္ဆုတ်ပံဆင်းရဲတမလွန်ချမ်းသာပြစ္ဆုတ်ပံချမ်းသာတမလွန်ဆင်းရဲဒါလို့ခွဲဟောထားတာရှိပါတယ်ခုယောဂီတို့မှတ်လို့လွယ်အောင်ပြစ္ဆုတ်ပံနှစ်ခုစလုံး ဆင်းရဲတယ်တမလွန်ကြတော့မတူတော့ပစ္စုပန်ဆင်းရဲတမလွန်ဆင်းရဲပစ္စုပန်ဆင်းရဲတမလွန်ချမ်းသာအဲ့တော့ပစ္စုပန်ဆင်းရဲတမလွန်ဆင်းရဲကမဆောက်တည်အပ်တဲ့တရားပစ္စုပန်တော့ဆင်းရဲတယ်တမလွန်ချမ်းသာတယ်ဆိုရင်ဆောက်တည်အပ်တယ်ဒါလို့ယူရမယ်နော်ပစ္စုပန်တော့ဆင်းရဲတယ်တမလွန်ချမ်းသာတယ်အဲ့ဒါ ဆောက်တည်အပ်တဲ့တရားဆောက်တည်ခြင်းနောက်တစ်ခါနံပါတ်2နံပါတ်3ပေါ့နံပါတ်3နံပါတ်4ပစ္စုပန်ချမ်းသာပစ္စုပန်ချမ်းသာနှစ်ခုသလုံးမှတ်လို့လွယ်အောင်ပစ္စုပန်ချမ်းသာတဲ့ဓမ္မလွန်ကြတော့ဆင်းရဲတယ်အဲ့ဒါဘာလဲဆိုတော့ပစ္စုပန်မှာတော့ကိုချမ်းသာစိတ်ချမ်းသာနဲ့ပြည့်စုံတယ်သူများတတ်တတ်ခြင်းသူများဥစ္စာခိုးခြင်းအစရှိတဲ့အကုသိုလ်တွေလုပ်တယ် အဲ့ဒီအာကုသိုလ်တွေလုံးလို့ထတ်ချမ်းသာတယ်သူကအဲဒါနောက်မှအကျယ်ရှင်းတာပေါ့အာကုသိုလ်လုံးတယ်အာကုသိုလ်လုံးထတ်ချမ်းသာတယ်ဒါပဲနဲ့အဲ့ဒီပုဂ္ဂိုလ်သုတိပြကျွယ်ွယ်လွန်တဲ့အခါမှာအပယ်လေးပါးရောက်ဆင်းရဲရတယ်ဟောနောက်တစ်ယောက်ကျတော့ပြစ္ဆုတ်ပံမှာချမ်းသာတယ်ကိုချမ်းသာစိတ်ချမ်းသာပြည့်စုံတယ်အာကုသိုလ်တွေရှောင်တယ်ကုသိုလ်ကောင်းမှုလုပ်တယ်ပြစ္ဆုတ်ပံမှာလည်းပဲချမ်းသာတယ် အကုသိုလ်တွေရှောင်ကုသိုလ်ကောင်းမှုလုပ်တော့လဲထပ်ချမ်းသာတယ်သုတိပြတ်ကျူကွယ်လွန်တဲ့အခါမှာလည်းပဲချမ်းသာတဲ့နေရာရောက်တယ်ပြစ္ဆုတ်ပံလည်းချမ်းသာတယ်ဓမ္မလွန်လည်းချမ်းသာတယ်အဲ့တော့ပြစ္ဆုတ်ပံဆင်းရဲဓမ္မလွန်ဆင်းရဲနံပါတ်3ကပြစ္ဆုတ်ပံချမ်းသာဓမ္မလွန်ဆင်းရဲအဲ1နဲ့3ဟာမဆောက်တည်အပ်တဲ့တရားမျိုးပေါ့တော်ကောင်းတို့ စာအုပ်ထဲမှာတော့အစဉ်အတစ်မျိုးဥစဉ်ကယောဂီတို့မှတ်လို့လွယ်အောင်ဆင်းရဲနှစ်ခုချမ်းသာနှစ်ခုရှင်ပေးထားတာနော်ပြစ္ဆုတ်ပံမှာဆင်းရဲပြစ္ဆုတ်ပံမှာဆင်းရဲတစ်နှစ်ပြစ္ဆုတ်ပံမှာချမ်းသာပြစ္ဆုတ်ပံမှာချမ်းသာ၃၄အဲ့ဒါဆင်းရဲနှစ်ခုချမ်းသာနှစ်ခုပြစ္ဆုတ်ပံဆင်းရဲတမလွန်ဆင်းရဲနံပါတ်1ကနံပါတ်2ကပြစ္ဆုတ်ပံဆင်းရဲ ဓမ္မလွန်ချမ်းသာအဲ့နှစ်ကမြှူဝဲဆောက်တည်အပ်တယ်တစ်ကမမြှူဝဲမဆောက်တည်အပ်ဘူးအဲ့တော့လေးခုလုံးကိုယောဂီတို့အကုန်လုံးခြုံကြည့်လိုက်ပြစ္ဆုတ်ပံမှာဆင်းရဲသည်ဖြစ်စေချမ်းသာသည်ဖြစ်စေ အာဟုသူတွေကိုရှောင်သင့်တယ်ကုသိုလ်ကောင်းမှုတွေကို ဆောင်သင့်တယ်အဲ့တော့ပြစ္ဆုတ်ပံမှာဆင်းရဲတမလွန်ဆင်းရဲကိုတစ်ခါထပ်ချက်ကြည့်အောင် ပြစ္ဆုတ်ပံမှာဆင်းရဲဆိုတာအတိတ်ကံအာဟုသူတွေကြောင့်အာဟုသူတွေအတိတ်ကနေပြီးတော့ပါလာလို့အာဟုသူတွေအကျိုးပေးလို့ကိုဆင်းရဲစိတ်ဆင်းရဲအမျိုးမျိုးကြုံရကိုဆင်းရဲစိတ်ဆင်းရဲကြုံပြီးတော့ခုတခါလည်းပဲဆင်းရဲတဲ့ကြားတွေကနေပြီးတော့သူများတတတာသူများဥစ္စာခိုးတာအစရှိတဲ့အာဟုသူတွေထပ်လို့အာဟုသူကြောင့်အတိတ်တိတ်အာဟုသူကြောင့်ဆင်းရဲတယ် ကံယူတဲ့နေရာမှာအတိတ်တစ်ခုတည်းကိုယူလို့ရှိရင်လည်းပဲအဲ့ဒါပုပ္ပေကတဟေတုဒိဋ္ဌိဆိုတာတစ်ခုတည်းယူရင်လည်းပဲမှားတတ်တယ်ကံဉဏ်ဝရိယအတိတ်ကံကမကောင်းဘူးပြစ္ဆုတ်ပံဉဏ်ဝရိယကူကသို့တော်လည်းပဲကံကအကုသိုလ်ကံအာကြီးလို့ရှင်ပြစ္ဆုတ်ပံဉဏ်ဝရိယကူတော်လည်းပဲမချမ်းသာနိုင်မှုဆင်းရဲနေတာပဲတဲ့ အတိတ်တိတ်ကံကအားကောင်းလို့ရှင်အတိတ်တိတ်ကံကအားမကောင်းမှုဆိုရင်ပြစ္ဆုတ်ပံမှဉာဏ်ဝိရိယနဲ့ကြိုးစားလို့ရှင်ဒီဆင်းရဲကိုလွန်မြောက်နိုင်တယ်အတိတ်အတိတ်ပါလာတဲ့ကံကိုအကုသိုလ်ကံကိုကံလို့ယူလိုက် ပြစ္ဆုတ်ပံမှာပြုတဲ့ကံကိုဉာဏ်ဝိရိယလို့ယူလိုက်အတိတ်နဲ့ပြစ္ဆုတ်ပံပေါင်းစပ်လိုက်တဲ့အခါမှာကံဉာဏ်ဝိရိယအဲ့တော့အတိတ်ကလည်းကံမကောင်းဘူးပြစ္ဆုတ်ပံမှာလည်းဉာဏ်ဝိရိယမကောင်းဘူး များသောအားဖြင့်ပါပမိတ်တာတွေနဲ့ပေါင်းပြီးလို့ရှင် လူဆိုးတွေလူမိုက်တွေနဲ့ပေါင်းပြီးလို့ရှင်အဲ့ဒီလူဆိုးလူမိုက်တွေရဲ့အကျင့်စရိုက်တွေကူးဆက်ပြီးတော့ကုသိုလ်အာကုသိုလ်ခွဲခြားမသိဘူးအာကုသိုလ်ကဆိုးကျိုးပေးမယ်ကုသိုလ်ကကောင်းကျိုးပေးမယ်ခွဲခြားမသိတဲ့အခါကျတော့အာကုသိုလ်တွေကိုမရှက်မကြောက်မကြောက်မယွန့်အာကုသိုလ်တွေပဲဆက်လုပ်အတိတ်ကံကလည်းပဲမကောင်းဘူးပြစ္ဆုတ်ပံလည်းမကောင်းဘူးဆိုတော့ အဲ့ဒီအာဟုသူတွေ လုံရင်းကိုပဲထပ်ဆင်းရဲတာပဲထပ်ဆင်းရဲပေနဲ့ तू အာဟုသူပဲလုပ်တာပဲအဲ့ဒါနဲ့သေတဲ့အခါကျတော့အပယ်လေးပါးရောက်အတိတ်ကံမကောင်းလို့ပြစ္ဆုတ်ပံမှာဆင်းရဲတယ်ပြစ္ဆုတ်ပံမှာအာဟုသူတွေထပ်လုပ်တယ်ဆိုတာကဉာဏ်ဝရိယမကောင်းတော့ပြစ္ဆုတ်ပံမှာဉာဏ်ဝရိယမကောင်းလို့လူမိုက်တွေနဲ့ပေါင်းပြီးလို့ အကုသိုလ်တွေထလုပ်တယ်မသိလို့လုပ်တာလည်းရှိတယ်သိရသားနဲ့လုပ်တာလည်းရှိတယ်သိလို့ပဲလုပ်လို့မသိလို့ပဲလုပ်လို့အကုသိုလ်လုပ်ရင်တော့အကုသိုလ်ကံတွေမြောက်ကုန်တာပဲအဲ့တော့ပြစ္ဆုတ်ပံမှာလည်းဆင်းရဲတယ်တမလွန်ကြတော့လည်းဆင်းရဲတယ်အဲ့ဒါဘလို့ဥမာပေးထားလဲဆိုဘူခာသီးဘူခာသီးထဲမှာအစိတ်တွေထည့်ထားတယ်ဘူခာသီးကောင်းလည်းမကောင်းဘူးရတာလည်းမရှိဘူး တောက်တော့လည်းရတာမရှိဘူးတောက်ပြီးတော့လည်းပဲဦးတွေပြတ်ပြီးတော့သေတယ်အဲ့ဒီလိုပဲတဲ့အတိတ်ကလည်းကံမကောင်းလို့ဆင်းရဲတဲ့ပြစ္ဆုတ်ပံမှာလည်းဉာဏ်ဝရိယမကောင်းတော့အကုသိုလ်တွေထလုပ်အကုသိုလ်တွေလုံရင်ကနေထဆင်းရဲတယ်အတိတ်ကလည်းကံမကောင်းပြစ္ဆုတ်ပံမှာလည်းဉာဏ်ဝရိယမကောင်းအဲ့တော့သူ့တဘဝလုံးဟာဆင်းရဲတယ်သေတော်လည်းပဲထဆင်းရဲတဲ့ဘယ်လေးပါးရောက် အဲ့ဒါကိုပုံကိုလေးမျိုးအနေနဲ့ပြောရင်အမှောင်တွေကလာပြီးတော့အမှောင်နဲ့ပြန်သွားတဲ့ပုံကိုပဲမှောင်တွေကလာတယ်ဆိုတော့အာဟုသူနယ်ပယ်ကလာတယ်ပေါ့ပယ်လေးပါတို့သို့မဟုတ်အာဟုသူတွေမြောင်များစွာလှုပ်ပြီးတော့လာတဲ့ပုံကိုရသုတ်ပံမှာလဲသူတော်ကောင်းတွေနဲ့မပေါင်းမဲနဲ့လူမိုက်တွေနဲ့ပေါင်းပြီးအာဟုသူတွေလှုပ်အာဟုသူတွေလှုပ်ပြီးတော့ဟောပယ်လေးပါပြန်သွားအမှောင်နဲ့ပြန်သွားဒုတိယပုဂ္ဂိုလ်ကပြစ္ဆုတ်ပံမှာဆင်းရဲတယ် အတိတ်တုန်းကအကုသိုလ်ကံအကျိုးပေးလို့ပေါ့အတိတ်တုန်းကအကုသိုလ်ကံဆိုပေနဲ့ယောဂီတို့အတိတ်တုန်းကပြုခဲ့တဲ့ကံတွေကအများကြီးပဲကုသိုလ်တွေလည်းရှိတယ်အကုသိုလ်တွေလည်းရှိအဲ့တော့ပရိတန်နေနေတဲ့အခါမှာကံတစ်ခုပဲအကျိုးပေးတာအတိတ်ကံတွေအများကြီးရှိပေနဲ့လို့သုတိပြည့်ကျွေသေကံဤမှာကပ်ဖြစ်တဲ့ကံကိုအာသန္နကံလို့ခေါ်တယ် အဲ့ဒီအာသနကံအာဟုသို့ဇောတွေစောပြီးတော့အာဟုသို့စိတ်နဲ့တည်ရင်ဒီဘဝမှာဆင်းရဲတယ်အဲ့ဒီအာဟုသို့စိတ်နဲ့တည်လို့ဓမ္မဒီဘဝမှာဆင်းရဲပေမဲ့လို့ပြစ္ဆုတ်ပံမှာဉာဏ်ဝရိယနဲ့ပညာရှိသူတော်ကောင်းတွေမိဘစိကပြီးပညာရှိသူတော်ကောင်းတွေတရားကိုလိမ္မာကျွမ်းကျင်အောင်ကြိုးစားတဲ့မျိုးကောင်းသားမျိုးကောင်းသမီးဟာဆင်းရဲတော်လည်းပဲသူက အာကုသိုလ်တွေကိုရှောင်တဲ့ကုသိုလ်ကောင်းမှုတွေကိုပြုလုပ်တယ်။အဲ့လိုအာကုသိုလ်တွေရှောင်ပြီးကုသိုလ်ကောင်းမှုတွေလုပ်တော်လဲပဲဘာဖြစ်လဲဆင်းရဲတာပဲ။အာကုသိုလ်ရှောင်တိုင်းကုသိုလ်ကောင်းမှုလုပ်တိုင်းချမ်းသာတာမဟုတ်ဘူးနော်တော်အောင်။ငါတို့ကုသိုလ်ကောင်းမှုတွေလုပ်နေတာပဲငါတို့အာကုသိုလ်တွေရှောင်နေတာပဲချက်ချင်းလည်းငင်းတချို့ကချမ်းသာကြတယ်။အာကုသိုလ်တွေရှောင်ပြီးကုသိုလ်ကောင်းမှုလုပ်ပေမဲ့လို့ အတိတ်တိတ်ကအကုသိုလ်အရှိန်အဟုန်နေအားကောင်းလို့အတိတ်တိတ်အကုသိုလ်ကံတွေကဆက်ပြီးအကျိုးပေးနေရင်ပရိသန်နေနေတုန်းကအကျိုးပေးတဲ့ကံကိုဇဏကကံလို့ခေါ်တယ်နောက်တစ်ခါပရိသန်နေနေပြီးတော့တဘဝလုံးပေါ့သုတိစိတ်မကြခင်မသေးခင်အကျိုးပေးတာပောတိကံလို့ခေါ်တယ်အဲ့ဒါဟိုတုန်းကအာကုသိုလ်တွေက အားကောင်းတဲ့အခါကျတော့ပရိသန်နေနေတုန်းကလည်းပဲမကောင်းတဲ့ဆိုးကျိုးပေးတယ်မိဘတွေဆင်းရဲတဲ့မိဘတွေမှာဝင်စားရတယ်အစသအရာအရာရုပ်ဆင်းအင်္ဂါချိုးတယ်တယ်ဉာဏ်ပညာတွေချိုးတယ်တဲ့စသည်အဖြစ်ပေါ့ဆင်းရဲတယ်နောက်တစ်ခါထပ်ပြီးတော့ချိုးချိုးပြီးတော့အကုသိုလ်အကုသိုလ်မှန်းသိလို့ရှောင်တယ်ကုသိုလ်ကောင်းမှုကိုလည်းပဲလှုပ်တင်တယ်ဆိုပြီးကြိုးစားတယ်ဒါပေမဲ့လို့ဘာဖြစ်လဲဆင်းရဲနေတာပဲ ကံသဘောပြီးတော့မှညံကိုသွားမှာเนาะဆိုတော့ခုကံသဘောမှာလည်းညံနေပါဘူးလားပြစ္ဆုတ်ပံမှာအာကုသိုလ်ရှောင်တယ်ကုသိုလ်ကောင်းမှု လုပ်ပေမဲ့လို့ဆင်းရဲတဲ့သူကဆင်းရဲတာပဲဒါပေမဲ့လို့ဇွဲရှိတယ်ဘယ်လောက်ပဲဆင်းရဲဆင်းရဲအာကုသိုလ်ရှောင်တယ်ကုသိုလ်ကောင်းမှုကြိုးစားတယ်ဆင်းရဲတဲ့ကြားရဲအာကုသိုလ်မလုပ်ဘူးအာကုသိုလ်လုပ်ရင်ထိုက်လျောက်ချမ်းသာပဲနဲ့မလုပ်ဘူး ကုသိုလ်ကောင်းမှုပဲကြိုးစားတယ်ဆင်းရဲဆင်းရဲပါစေဆိုပြီးအကုသိုလ်မလုပ်ဘူးကုသိုလ်ကောင်းမှုပဲကြိုးစားတယ်အဲ့ဒီအတွက်အဲ့ဒီပုဂ္ဂိုလ်ဟာသုတိပြည့်ကျွေသေလွန်တဲ့အခါကျတော့ကောင်းရာဒုက္ခတိရောက်တယ်အမောင်တွေကလာပေမဲ့လို့အလင်းကိုသွားတဲ့ပုဂ္ဂိုလ်ပဲနောက်ပြစ္ဆုတ်ပံမှာချမ်းသာတဲ့ဓမ္မလောမှာဆင်းရဲတယ်အတိတ်တွေတုန်းကကုသိုလ်ကောင်းမှုတွေအကျိုးပေးလို့ပေါ့ဗျာ ဒုတာနာသောတထေသား၄ယောက်လို့ပေါ့ခရီး40ဒီကြွယ်ဝချမ်းသာတဲ့တထေသားတွေဖြစ်ကြအပြစ္ဆုတ်ပါမှာဆင်းပြစ္ဆုတ်ပါမှာချမ်းသာတယ်အတိတ်ကအကျိုးပေးလို့သူတို့မကောင်းမှုအကုသိုလ်တွေလုပ်တာပဲကာမေတုမိစ္ဆာစာရကံဒါပဲနဲ့ချမ်းသာနေတာပဲသူတို့ပစ္စည်းတွေမရောက်ဘူးချမ်းသာတယ်ပြစ္ဆုတ်ပါမှာချမ်းသာတယ်သို့တော်လည်းပဲသူတို့အာဟုသူတွေလှုပ်တဲ့အတွက်ကြောင့်မလို့ဓမ္မလွန်ကြတော့ဆင်းရဲတယ်လောဟကုန်ပြီငရဲရောက်ကုန်ကြပြီ မြစ္ဆုတ်ပံမှာချမ်းသာပေမဲ့လို့အကုသိုလ်မလျှော်မှုကုသိုလ်ကောင်းမှုမလုပ်ဘူးဆိုရင်တမလွန်မှာဘာဖြစ်မလဲဆင်းရဲမယ်အလင်းတွေကလာပြီးအမှောင်ထဲပြန်သွားတာပေါ့အဲ့တော့အတိတ်ကကုသိုလ်ကောင်းမှုပါလို့ချမ်းသာနေတဲ့မြစ္ဆုတ်ပံမှာညံကူပြီးတော့များစူးစမ်းလိုက်ထုတ်ထိတ်ကိုရောက်သွားနိုင်တယ်အဲဒီသတိသား၄ယောက်တို့ ရှိတဲ့အခါတော့ကတ္တဗမြတ်စွာဘုရားသခင်လက်ထက်မြတ်စွာဘုရားလည်းရှိတယ်ယဟန္တာမထေရမြတ်တွေလည်းရှိတယ်သူတို့ကိုယ်တိုင်လည်းပစ္စည်းတွေကြွယ်ဝချမ်းသာကုသိုလ်တွေမလုပ်ဖြစ်ဘူးအာကုသိုလ်တွေနဲ့ပဲချိန်ကုန်သွားခုကြတော့သူတို့နောင်တရနောင်တရပဲနဲ့မကြွသေးဘူးကြာကြီးနေရအောင်တန်ရည်ဘူးအိုးကြီးထဲမှာအောက်ကိုနှစ်သွားရင်အနှစ်3000ကြာအိုးရဲ့ ဒီတန်ရေဘူးမျက်နှာပြင်ပြန်တက်လာရင်အနှစ်3000ကြာအနှစ်6000ကြာမှစကလုံးလေးတစ်လုံးပဲអော်နိုင်တယ်ဒုလို့អော်နိုင်တယ်နောက်တစ်ယောက်ကလည်းအဲ့လိုပဲတနာသောဆိုတာအတိတ်ပဲတွေကတော့ဟိုတုန်းကငါတို့မှားခဲ့တယ်အာဟုသူတွေလုပ်ခဲ့တယ်အာဟုသူတွေလုပ်ခဲ့လို့မကောင်းတဲ့အလုပ်တွေလုပ်ခဲ့လို့အခုတော့ဆင်းရဲနေကြတယ်ဘရောများမှလွတ်ပါမလဲကြားလှ နှစ်6000တောင်ကြာပြီနောက်ဘရောများမှလွတ်ပါတယောက်ကတော့တကယ်လို့လူပြည်ပြန်ရောက်ရင်အာဟုသူတွေရှောင်ပြီးကုသိုလ်ကောင်းမှုကြိုးစားတော့မယ်လို့ပါဠိတော်ရဲ့အတိတ်ပဲကတော့အဲ့ဒါပါပဲအဲ့ဒါပြစ္ဆုတ်ပံမှာချမ်းသာပေမဲ့လို့ဓမ္မလွန်ဆင်းရဲတာအဲ့ဒီဆောက်တည်ခြင်းမျိုးမဆောက်တည်သင့်ဘူးပြစ္ဆုတ်ပံမှာဆင်းရဲဓမ္မလွန်ဆင်းရဲလည်းမဆောက်တည်သင့်ဘူးလေးခုထဲမှာနှစ်ခုမဆောက်တည်သင့်ဘူးပေါ့နောက်ပြစ္ဆုတ်ပံမှာချမ်းသာတဲ့ တမလွန်မှာလည်းချမ်းသာတယ်ဝိတာခါတို့အနာတပိန်တို့လိုပေါ့ပစ္စုပန်မှာလည်းပဲအတိတ်ကုသိုလ်ကံကြောင့်ချမ်းသာကြတယ်ပစ္စည်းတွေပေါ်ကြဟောကုသိုလ်ကောင်းမှုတွေဆက်ကြိုးစားတယ်မညံဖုန်ညံတွေလည်းရကြဟောအခုတော့နတ်ပြည်မှာရောက်ကုန်ကြတမလွန်မှာလည်းချမ်းသာတယ်ပစ္စုပန်မှာလည်းပဲချမ်းသာတယ်တမလွန်မှာလည်းချမ်းသာတယ်အလင်းထဲကလာပြီးတော့အလင်းထဲပြန်သွားတာ ဒါကံမိုင်းဆိုင်ရာကမ္မတက္ကရာတမ္မာဒိဋ္ဌိကအခြေခံကိုကံမိုင်းဆိုင်ရာမိမိတို့အခုအကျိုးပေးနေတာအတိတ်ကံလည်းပါတယ်ပြစ္ဆုတ်ပံဉာဏ်ဝရိယလည်းပါတယ်အတိတ်ကံကြောင့်ပဋိသန္ဓေနေတဲ့အခါမှာဆင်းရဲတဲ့ဘဝမှာနေနေရမယ်သတ္တရာချိုးတဲ့ရင်ချိုးရမယ်ပြစ္ဆုတ်ပံဉာဏ်ဝရိယနဲ့ဘုလိုတရားဓမ္မတွေလေ့လာပြီးတရားဓမ္မတွေလိုက်စားမယ်ဆိုရင် အတိတ်ကံမကောင်းပေနဲ့ပြစ္ဆုတ်ပံကံကတော့မတန်ကောင်းပါပြီအဲ့ဒီကံကောင်းဖို့အတွက်ဉာဏ်ဥစည်းရကံကံရဲ့အကျိုးကိုနားလည်သဘောပေါက်တဲ့ကာမတက္ကတာတမ္မာဒိဋ္ဌိဉာဏ်ကြောင့်အကုသိုလ်တွေရှောင်ကြတယ်ကုသိုလ်ကောင်းမှုတွေကိုဆောင်ကြမိတို့ဘဝဘလောက်ပဲဆင်းရဲဆင်းရဲဘလို့ပဲခြေနေကြုံကြုံအကုသိုလ်ကိုရှောင်တယ်ကုသိုလ်ကောင်းမှုကိုဆောင်တယ် အဲ့ဒါဟာအရိယသူတော်ကောင်းတို့ရဲ့တရားကိုနာကြားလို့အရိယသူတော်ကောင်းတို့ရဲ့တရားမှာလိမ္မာကျွမ်းကျင်လို့အရိယနံဒသနာအရိယဓမ္မေကောဝိတာအရိယသူတော်ကောင်းတွေတရားမှာလိမ္မာကျွမ်းကျင်လို့ရှိရင်အတိတ်ကံကောင်းတာမကောင်းတာအဓိကမဟုတ်ပြစ္ဆုတ်ပံမှာကောင်းအောင်ကြိုးစားနိုင်တယ်ကိုသူတော်ကောင်းတို့ထေရဓမ္မအသိဉာဏ်ကြီးရလည်းပဲအဲ့ဒီတိုင်းပဲတရားဒေနာ တရားတွေဆွေးနွေးတရားသင်တန်းတွေတက်ဆိုတော့အတိတ်ကံကောင်းတာမကောင်းတာထားလိုက်ပြီးသွားပြီတိတ်ကံကတော့ရစုပ်ပံမှာကံလည်းကောင်းစေတယ်ဉာဏ်လည်းကောင်းစေတယ်အဲ့ဒါကုသိုလ်ကောင်းမှုတွေအမြဲတမ်းစီးပူနေကြတဲ့သူတော်ကောင်းများအဲ့ဒီကုသိုလ်ကောင်းမှုကံတွေကောင်းတဲ့ကောင်းအကောင်းဆုံးဖြစ်အောင်ပေါ့အကောင်းဆုံးကံတွေကတော့မဉဏ်ဖူဉဏ်ပေါ့ ကုသိုလ်ကောင်းမှုကံတွေဟာကောင်းကျိုးချမ်းသာပေးမှာပဲကောင်းကျိုးချမ်းသာပေးမယ်သိနေပြီသို့တော်လည်းပဲကံနဲ့ပတ်သက်လို့သိစရာတွေအများကြီးကြံသေးတယ်မဟာကမ္မဝိဘင်္ဂသုံးပါပြစ္ဆုတ်ပံမှာအာကုသိုလ်တွေလုပ်တယ်သူတို့ပြည့်ကျွယ်ွယ်လွန်တဲ့အခါကျတော့နတ်ပြည်ရောက်သွားတယ် ပြစ္ဆုတ်ပံမှာကုသိုလ်တွေလုပ်တဲ့ကွယ်လွန်သွားတော့ဘယ်လိပါကြသွားတယ်အဲ့ဒါမျိုးလည်းရှိတယ်အဲ့ဒါပုဂ္ဂိုလ်၄မျိုးခွဲဟောထားတယ်ပြစ္ဆုတ်ပံမှာအာကုသိုလ်တွေလုပ်တယ်သုတိပြကျွေကွယ်လွန်တဲ့အခါကျတော့ဘယ်လိပါကြသွားပြစ္ဆုတ်ပံမှာအာကုသိုလ်တွေလုပ်တယ်သုတိပြကျွေကွယ်လွန်တဲ့အခါကျတော့နတ်ပြည်ရောက်သွားပြစ္ဆုတ်ပံမှာကုသိုလ်ကောင်းမှုတွေလုပ်တယ် ကွယ်လွန်တဲ့အခါကျတော့နတ်ပြည်ရောက်သွားတယ်ပြစ္ဆုတ်ပံမှာကုသိုလ်ကောင်းမှုတွေလုပ်တယ်ကွယ်လွန်တဲ့အခါကျတော့ပယ်လေးပါးရောက်သွားတယ်အကုသိုလ်တွေလုပ်လို့အပယ်ကျတဲ့သူကုသိုလ်ကောင်းမှုတွေလုပ်လို့နတ်ပြည်ရောက်တဲ့သူကတော့အထူးစဉ်းစားစရာမလိုတော့အကုသိုလ်ကဆိုးကျိုးပေးလို့ပယ်ကျတာပဲကုသိုလ်ကောင်းမှုကကျိုးပေးလို့ကောင်းရာသူဂတိရောက်သွားတာပဲဆိုတော့သူတော်ကောင်းတို့အထူးစဉ်းစားစရာလိုပါဦးမလား ထိုစဉ်းစားတရားမလို့တော့ဘူးသူတော်ကောင်းတို့အများကြီးတရားတွေနာထားတာအဲအာဟုဆိုလောက်ပါရသားနဲ့နတ်ပြည်ရောက်သွားတယ်တဲ့ဟောတမ္ပဓာတိကာကြီးတို့တနေ့လူ90လောက်တာငဲတန်တန်နေရသုတိပြကျွေဒေဂာနီမှာရှင်သာရိပုတ္တရာတရားတခါလဲနာလဲရ အရှင်သာရိပုတ္တရာတရားဟောကျွမ်းကျင်တော့ပထမတရားဟောတော့သူတရားကောင်းကောင်းနှလုံးမသွင်းနိုင်သူကအစတော့မှလူတယောက်ကိုတစ်ချက်တည်းခုတ်တိုင်သေးတယ်အာကောင်းမောင်းတန်တော့ကခုနောက်ကြတော့အသက်အရွယ်ကြီးလာတော့တစ်ချက်တည်းခုတ်တတ်လို့မသိဘူးရာဇဝတ်သားတွေကိုနှစ်ချက်သုံးချက်လေးချက်ငါးချက်ခုတ်ရတော့သူအိုမင်းသွားပြီသူ့ အခုခေတ်လို့ပြောရင်တော့ပင်စင်ပေးလိုက်တာပေါ့လေအဲ့ဒါသူလူသက်ရာဓုကနေပြီးတော့အနာပေးလိုက်အနာပေးလိုက်တဲ့နေ့ပဲဆံပြုတ်တွေပါညာတွေပေါ့နှုတ်နဲ့လောက်ထားတဲ့ဆံပြုတ်ကလေးတောက်ဖို့တန်ရှင်ရေးတွေပါလုံးပြီးမိုးချိုးပြီးဒီပြည့်နေ့ဒီမှာသူအဲ့လိုကောင်းမတောက်အောင်ပေါ့အရှင်သာရိပုတ္တရာလည်းလောကကြီးကိုဖြန့်ကြည့်တဲ့အခါကျတော့ဒီဓမ္မဓာတိကကြီးကမကြခင်သေတော့မယ်သေလို့ရှိရင်လည်းပဲ ဟိုတော့မှအညှိုးရှိခဲ့တဲ့အမျိုးသမီးကဘလူးဘလူးမာကြီးဖြစ်နေအဲ့ဘလူးမာကြီးကနွားမအောင်ဆောင်ပြီးတော့ဝှက်တတ်တော့မယ်တေတော့မယ်တေလို့ရှိရင်သူ့မှာအာကုသို့ကြီးပဲနေတိုင်းနေတိုင်းသူများအသက်တွေတတ်လာတေလို့ရှိရင်တော့ငရဲတန်းကြမှာငရဲကြရင်တော့ပြန်တက်ဖို့မလွယ်တော့သူတော်ကောင်းတွေကတော့တနာတာပဲတတ်တော့အဲ့ဒါရှင်သာရိပုတ္တရာကြွသွားပြီးတော့သူစားနေတဲ့နားမှာသွားဆွန်းခံတော့ရှင်သာရိပုတ္တရာကအဲ့မှာသူ့ နှုတ်ခနာသမင်းပေါ်လေအဲ့ဒါဆွန့်ကပ်ကပ်ပြီးတဲ့အခါကျတော့ရှင်သာရိပုတ္တရာအမသူလာတွေပေးတရားဟောတော့သူမနာနိုင်သူစိတ်ထဲမှာလူတွေတတ်တာပဲမြင်တယ်ငါလူတွေဒီလောက်တတ်ထားတာပဲဒီတရားနာလို့ဘာမှဖြစ်မှာမဟုတ်ပါဘူးရှင်သာရိပုတ္တရာသိတယ်တကိုးရှိတာ哦ရှင်သာရိပုတ္တရာဒကာကြီးဒကာကြီးဘာဖြစ်လို့တရားတဲ့နှလုံးမသွင်းတာလဲ ဩတပည့်တော်နေတိုင်းလူတွေတတ်နေရလို့ဖေ။အဲ့ဒါတွေပဲစိတ်ထဲမှာထင်းတယ်။တပည့်တော်အပြစ်တွေကအမတန်ကြီးနေတယ်ဖေ။ဒါရှင်သာရိပုတ္တရာကဒဂါကြီးအဲ့လူတွေကိုတတ်တာဒဂါကြီးဆန္ဒနဲ့ဒဂါကြီးတတ်တာလားရှင်မြတ်တတ်ခိုင်းလို့တတ်ရတာလားလို့မေးရှင်မြတ်တတ်ခိုင်းလို့တတ်ရတာပါဖေ။ရှင်မြတ်တတ်ခိုင်းလို့တတ်ရင်ဒဂါကြီးမှာအပြစ်ရှိပါမလား။မမတော့အပြစ်ရှိတယ်တရားနာတဲ့အခါမှာနှလုံးသွင်းတတ်အောင် ဒါကြောင့်မလို့ပညာဟိတ္ထောလောကသမိန်လောကမှာဉာဏ်ပညာအမတန်အရေးကြီးတယ်လောကီမှာရောလောကုတ္တရာဘက်အဲ့သူစိတ်ထဲမှာနည်းနည်းတက်တာပါဩဒါဘယင်တိုက်ခိုင်းလို့တက်တာဘယင်အပြစ်ပဲငါအပြစ်မဟုတ်ဘူးအဲစိတ်ချမ်းသာသွားတယ်စိတ်ချမ်းသာသွားတော့မှရှင်သာရိပုတ္တရာမတရားဟောနောက်ပြီးတော့တစ္ဆာ၄ပါးတရားပေါ့လေထည့်ပြောတော့အတရားနာရင်းနဲ့အနုရောမခန္တီဆိုတာတော့သင်္ခါရုပ္ပခဉာဏ်မျိုးလောက်ပေါ့လေဉာဏ်ရှင်းကျက်သွားတယ် အဲဒါတဲ့ပိုးကြီးမရနိုင်တော့သူအဲ့လောက်ပဲရမယ်အဲ့လောက်ဆိုတော်လောက်ပြီဆိုရှင်သာရိပုတ္တရာပြန်ကြွသွားသူလည်းရှင်သာရိပုတ္တရာလိုက်ဖို့ပေါ့ပြန်လဲပြန်နွားမတကောင်ကလာဝှေ့တာဒါတေရောဓမ္မဓာတိကဤဘုလို့ဆိုတော့မရဲကြရောပေါ့ပြောကြနတ်ပြည်ရောက်သွားပြီဟာဒီလောက်တောင်လူတိုင်းလူတွေတတ်နေတာဘာဖြစ်လို့နတ်ပြည်ရောက်သွားလဲရှင်သာရိပုတ္တရာရဲ့တရားဟောနာသူခဏလေးနာရတာဖျား ငါဘုရားရဲ့တရားတော်ကိုနဲတယ်များတယ်လို့မတိုင်းတာကြနဲ့ခဏလေးနားပဲနဲ့မှန်ကန်တဲ့တရားဆိုတော့သူကအနုလောမခန္တီဉာဏ်အထိရောက်သွားတယ်ခုနပြီရောက်သွားပြီတုတိဒနတ်ပြီနဲ့တွေ့ရောက်သွားပြီအဲ့ဒါဘာလဲဆိုတော့အကုသိုလ်တွေလုပ်နေတာပဲပြစ္ဆုတ်ပါဘူးသုတိပြပြသေကံဤကြမှာကပ်ပြီးတော့ကုသိုလ်လေးဖြစ်သွားတယ်ဒါသေကံဤမှာကပ်ဖြစ်တဲ့ကုသိုလ် တချို့ကြတော့အကုသိုလ်တွေလုပ်နာရဒဇာထဲမှာရှိတယ်ဒေဝဒအလောင်းဒေဝဒအလောင်းဟာကျွဲ့တာနွားတာစိတ်တာဝက်တာအကုန်တတ်လားဒေဝဒအလောင်းဟာဘဝတစ်ခုမှာအတတ်နေနဲ့သုတိပြကျွေတေကန်နေတဲ့အခါကျတော့အဲ့နွားတတ်ကျွဲ့တတ်တဲ့အာယုန်တွေမထင်မဲနဲ့ဟိုးခုနှစ်ဘဝလောက်တုန်းက ဇေဒီတဲဆူမှာပန်းလေးတင်ခဲ့တာသွားသတိရစိတ်ကူးတာလည်းမဟုတ်ဘူးလားပေါ်တာဟိုးတိတ်တုန်းကလှုပ်ခဲ့တဲ့ခုနှစ်ဘောလောက်တုန်းကကုသိုလ်လေးလားပေါ်အဲ့ဒီပေါ်တဲ့အချိန်မှာသုတိစိတ်ကြပါဟောဒီဘောရောက်တဲ့အခါကျတော့စစ်သေးနာပရိကျုပ်ကြီးရဲ့သားလာဖြစ်တယ်ဟောနောက်ကျတော့သူအမမကြီးဖြစ်တာပဲစစ်သေးနာပရိကျုပ်ကြီးဖြစ်တာပဲဒီလောက်တောင်သူတတ်ဖြတ်ထားတာအပေရောက်ဖို့ပဲ ယောဂီတို့သဘောပါရလားကံသဘောတွေပြောတာနော်ကုသိုလ်တွေလုပ်နေတာပဲသူကတော့တကယ်ဖရားတခါအကြောင်းတခါကြီးကွာတေသွားပြီဟာနတ်ပြည်ရောက်ရောပေါ့အဲ့လိုပြောလို့ရပါဟာသူကရေမူယူနေတာပဲကွာဒလဆက်တောက်နေတဲ့ကောင်တိန်ခုလောက်ဆိုတော့ငရဲရောက်ရောပေါ့ဟဲ့လိုလည်းရမ်းပြောလို့ရပါအဲကံသဘောလေးတွေသိသိချင်လို့သိတော့ဘာဖြစ်လဲတဲ့ သိတော့ဒီကံနေရအစိုးမရဘူးကံအမိကံဖနဲ့သေရင်အစိုးမရကုသိုလ်ကောင်းမှုတွေလုပ်နေပြီနဲ့သုတိပြကျွေတေကံဒီမှာမန္လိကံမိဘုရားကြီးတို့လိုလူသီလပြက်ခဲ့တာလေးသွားသတိရတာနဲ့အဝိသိခွန်ရကြပါတိတ်တာယဟန်ကြီးတို့လိုဥဒိတ်တာကြီးတို့လိုတင်ငန်းဆွဲတာနဲ့ပဲမှတန်းခွန်ရဖြစ်ရ ။နာနိကမိဖုရားကြီးဆိုလည်းနေ့တိုင်းရသော်ဘုရားနဲ့တန်ခါတော်ရှင်မြတ်တွေဆုံးကနေတာပဲ။အသရိတအလှူကြီးဆိုတာနည်းနည်းတော့အလှူမှမဟုတ်ပဲ။ဘုရားတဆူတဆူမှာတစ်ခါပဲလှူနိုင်တယ်။ဘယ်သူမှမလှူနိုင်ဘူး။နေ့တိုင်းနေ့တိုင်းလည်းဆုံးကကုသိုလ်တွေနေ့တိုင်းရ။ဘုဒ္ဓိတဆိုလည်းပဲယဟန်တရားအားထုတ်နေတာပဲ။အိုးနဲ့အိမ်နဲ့သားနဲ့မယားနဲ့နေတာမဟုတ်ဘူး။ယဟန်တရားအားထုတ်သီလလည်းကောင်းနေတာ။တင်းငန်းဆွဲတာနဲ့ပဲတန်းဖြစ်ရ။ ဧရကပတ္တနဂါကြီးဆိုရင်လည်းပဲဝိနည်းကုတ်ကုတ်ဆဖြစ်တာနဲ့ပဲနဂါကြီးဖြစ်ရယဟန်ဘဝပဲအနှစ်2000အားထုတ်ထားတာအဲ့တော့ပရမပုဂ္ဂိုလ်ကအကုသိုလ်တွေလုပ်ပြီးတော့သုတိပြကျွေသေးတဲ့အခါမှာအပေလေးပါရောက်သူကအထူးစဉ်းစားစရာမလိုဒုတိယပုဂ္ဂိုလ်ကအပေအာဟုသူတွေလှုပ်ပြီးတော့သုတိပြကျွယ်ကွယ်လွန်တဲ့အခါမှာနတ်ပြည်ရောက်သွားတယ်ဓမ္မဓာတိကတို့ဒေဝဒအလောင်းအဲဒီမှာ အမတ်ကြီးဖြစ်သွားတာဒါဘာသဘောတွေလဲဆိုတော့ကံရဲ့သဘောတွေဘာသဘောတွေပါလဲကံမိကံဖနဲ့သေရင် စိတ်မချရဘူးဉာဏ်မပါလို့ရှိရင်လေကုသိုလ်ကောင်းမှုတွေတော့လုပ် နေတာပဲနေ့တိုင်းကုသိုလ်ကောင်းမှုတွေလုပ်ကုသိုလ်ကောင်းမှုရှင်တွေပဲကွာသေနတ်ပြည်ရတော့ကျင်းသေးတာပေါ့ပြောလို့ရပါ့ အဲ့ဒါအဲ့ဒါသိဖို့ပဲအဲ့ဒါမဟာကမ္မဝိပင်္ဂတုတ်မှာကျေကြီးပဲမြတ်စွာဘုရားဟောထားတာတော့အများကြီးပဲဇံရတဲ့ယသိတွေမှားပုံတွေဟောထားတာဟိုတုန်းကသာသနာ့ဘတုန်းကဇံရပြီးတော့ယူတွေမှားလို့သူတို့တကိုးနဲ့ကြည့်တော့သူတို့တကိုးနဲ့ကြည့်လိုက်တဲ့အခါကျတော့နတ်ပြည်မှာနတ်သားနတ်သမီးတွေချမ်းသာဒီနတ်သားနတ်သမီးနတ်သားတယောက်ပေါ့လေဒီနတ်သားလူဘွားတုန်းကဘာလုပ်ခဲ့လဲကြည့်လိုက်ဟာလူဘွားတုန်းကကုသိုလ်ကောင်းမှုတွေလုပ်ခဲ့တာကိုအချင်းချုပ်ပြောတာဟဟလား အဲ့တော့ကုသိုလ်ကောင်းမှုတွေလုပ်လို့သေလို့ရှိရင်နတ်ပြည်ရောက်တယ်ဟေးအဲ့တိုင်ဟောတာအဲသူလည်းအဲ့တိုင်ပဲယူတာပဲနောက်တော့နောက်ရသေးတယောက်ကတကောဘိန်ညင်နဲ့ကြည့်လိုက်တကောဘိန်ကနတ်ပြည်မှာနတ်သားနတ်သမီးတွေဩချမ်းသာလိုက်တာလူပြည်တော်ကဘာလုပ်လဲကြည့်လိုက်တော့ဟာအာဟုသူတွေလုပ်အဲ့တော့ तू ကတပ်ပညုတညံမှရတာမှမဟုတ်ပဲ तू ကဘယ်လိုဟောလဲဆိုတော့အာဟုသူလုပ်တဲ့သူတွေကသေရင်နတ်ပြည်ရောက်တယ် ဒီလိုဟောတာတကုတ်ဘိညာဉ်တွေကညံမပါလို့ရှိရင်ကြောက်ဖို့ကောင်းသူတို့ကတော့အမှန်တိုင်းဟောတာပဲလေဒါပေမဲ့သူတို့မှဒါပေမဲ့ညုတညာမရှိတော့သုတိပြည့်ကျွေတေကံဒီမှာဘလို့ဖြစ်သွားတယ်ဘလို့ကံရဲ့စီမံတယ်ဆိုတာကံရဲ့သဘောကိုအကျယ်မသိဘူးအခုလောလောဆယ်ဖြစ်တာလေးပဲသူတို့သိတာချိုးရသေးတယ်ပေါ့ကြည့်လိုက်တဲ့အခါကျတော့ငရဲကြသွားတယ်ဒီလူဘာလုပ်လဲဟောတိတ်တော့လူပြည်တော့မှလူအကုသိုလ်တွေလောက်တာဟုတ် အကုသိုလ်လုပ်တဲ့လူတွေငရဲကြတယ်ဟေးဒီလိုဟောတယ်နောက်တစ်ယောက်ကကြည့်လိုက်တဲ့အခါကျတော့လူပြည်မှာဟာအကုသိုလ်ကောင်းမှုတွေဒါနသီလဘာဝနာတွေလုပ်ပြီးသေတော့ငရဲကြသွားဟာအကုသိုလ်လုပ်တဲ့လက်တော့ကုသိုလ်ကောင်းမှုလုပ်တဲ့ပုံကိုယ်တွေငရဲကြတယ်ဒီလိုဟောတာကဲစัญญမဲ့ကြီးဖြစ်မနေဘူးလားတော်အောင်အဲအဲ့ဒါမြတ်စွာဘုရားမပွင့်အဲ့လိုပဲကိုလိုကန့်လန့်နေကြီးပဲမနဲ့ဟာမှန်မှားတဲ့ဟာမှားအဲ့ဒါမြတ်စွာဘုရား ကုသိုလ်အာကုသိုလ်လုပ်ပေမဲ့လို့အကျိုးပေးတွေရှိတယ်ဂရုကအကံကြီးတွေဆိုတာရှိအာကုသိုလ်ကံထဲမှာလည်းဂရုကအကံကြီးတွေရှိတယ်အာကုသိုလ်ကံထဲမှာမေတ္တာမိစ္ဆာဒိဋ္ဌိ၃ပါးရဲ့ပင်စာနန္တရိယကံမေတ္တာမိစ္ဆာဒိဋ္ဌိ၃ပါးဆိုတာအာဟိတုကဒိဋ္ဌိနတ္ထိကဒိဋ္ဌိအာကိရိယဒိဋ္ဌိအကြောင်းကိုပယ်တယ်အကျိုးကိုပယ်တယ်အလုပ်ကိုပယ်တယ်အချို့စာအုပ်တွေမှာတော့အာဟိတုကဒိဋ္ဌိရအကြောင်းကျိုးနှစ်ခုသလုံးပယ်တယ်ပေါ့ ဦးဇင်းတို့ကကျေးဇူးတော်ရှင်တိတကုဆရာတော်ဘုရားကြီးဟောတဲ့တိတ်ခွေကနာထားတယ်အဲ့ဒါကြတော့ယူလို့ကောင်းတယ်အဟိတုကဒိဋ္ဌိအကြောင်းပဲတဲ့ဟေတုဆိုတာအကြောင်းကိုအဟိတုဆိုတော့အဟိတုကဆိုတော့အကြောင်းပဲတယ်ဆိုယူရတာကောင်းတယ်အဟိတုကဒိဋ္ဌိဆိုတာအကြောင်းပဲတယ်ဆိုတာကံကိုပဲတာကုသိုလ်အကုသိုလ်မယုံဘူးပေါ့နတ္တိကဒိဋ္ဌိဆိုတာကအကျိုးကိုပဲတာအကုသိုလ်ကဆိုးကျိုးပေးတယ်ကုသိုလ်ကကောင်းကျိုးပေးတယ်မယုံဘူး အာကိရိယဒိဋ္ဌိဆိုတာကအလုတ်ကိုပယ်တာအကုသိုလ်ရှောင်နေရမလို့ဘူးကုသိုလ်လုပ်เสียရမလို့ဘူးဥစ္စေတဒိဋ္ဌိသမားတွေတချို့တိတ်ပြီးတာပဲပြတ်တာပဲဘာမှရှောင်နေเสียရမလို့ဘူးအဲ့ဒါဟာ အမတန်ကြီးကျယ်တဲ့မိစ္ဆာဒိဋ္ဌိပဲနိယတမိစ္ဆာဒိဋ္ဌိအဝေသိကြဖို့ကျင်းနေမြဲတယ်ဒုစရိုက်မိစ္ဆာဒိဋ္ဌိလို့လည်းခေါ်တယ်အဲ့ဒီနိယတမိစ္ဆာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်တစ်ခုပြုရင် နောက်နှစ်ခုလည်းပါတာပါပဲအာဟိတုကဒိဋ္ဌိဖြစ်နတ္တိကဒိဋ္ဌိအာဂရိယဒိဋ္ဌိပါတာအဲ့နိယတမိစ္ဆာဒိဋ္ဌိသုံးပါအယူမှားကြီးနဲ့သေရင်ငရဲကြီးရှစ်ထပ်မှာအဝီစီကိုတန်းကြတိန်စိုးတို့ကာလတုတ်တို့မကြဘူးဟိုးအဝီစီကိုဟိုဒေဝရရောက်သွားတဲ့နေရာကိုတန်းကြနိယတမိစ္ဆာဒိဋ္ဌိသုံးပါအဲ့နိယတမိစ္ဆာဒိဋ္ဌိသုံးပါဘယ်ရလာမယ်ထင်လဲသူတော်ကောင်းတို့တက္ကာယဒိဋ္ဌိကဘယ်ရလာပါလိမ့် အဲတက္ကာဒိဋ္ဌိကိုပယ်နိုင်အောင်မကြိုးစားဘူးဓမ္မယောကြဒါနသီလလောက်နဲ့ပဲအချိန်ကုန်မယ်ဆိုရင်ဒါတဖြည်းတဖြည်းမှားမှားမှားအမှားတွေကြီးတက္ကာဒိဋ္ဌိကြောင့်တတ္တရတွေဥစ္စေတာတတ္တရဥစ္စေတာနဲ့မိစ္ဆာဒိဋ္ဌိ62ပါးမိစ္ဆာဒိဋ္ဌိ62ပါးနဲ့အဲ့ဒါဆက်သွားရတာအနိတ္တမိစ္ဆာဒိဋ္ဌိ3ပါးရောက်ဒီလေတေရောအဝိဇိရောက်သွားတာနောက်တစ်ခုကပင်စာနန္တရိယကံအဖေတ္တအမေတ္တယဟနာတ္တ ဖះကိုသွေးစိမ့်တယ်အောင်လုပ်တာတန်ဃာသင်းခွဲတာအနန္တရိယကံကြီးကြီးပစ္စနန္တရိယကံ၅ပါးအဲ့ဒီပုဂ္ဂိုလ်သေလို့ရှိရင်လည်းအဝိသိရောက်အစာတသက်ကတော့မြတ်စွာဘုရားတရားနာပြီးဒရဏသုံးပါးအမတန်ကြီးညိုအမတန်ကုသိုလ်ကောင်းမှုတွေဇက်တိုက်လုပ်တဲ့အတွက်ကြောင့်မလို့အဝိသိတော့အဝိသိအဲထဲမှာပဲအဝိသိတဲတဲမကြဘူးပေါ့သူလည်းပဲလောဟကုံမီရောက် အဲ့ဒါကံကြီးအမတန်ကြီးကျယ်တဲ့ကံကြီးတစ်ခုအာဟုသူမှာအာဟုသူဘက်မှာဂရုကာကံကြီးတွေပေါ့ဒါလို့သင်ဒီပြင်ကံမတားနိုင်တော့အဇာတတအကုသိုလ်ကောင်းမှုတွေအများကြီးလုပ်ခဲ့တာပထမသံဃာယနာတင်တဲ့အခါမှာအဇာတတပဲပစ္စည်းလေးပါအကုန်ထောက်ပံ့အကြောင်းကြီးတွေပြင်တာအဇာတတပြင်တာပဲမြတ်စွာဘုရားရဲ့ဓာတ်တော်တွေကိုခုနှစ်ခုနှစ်လီပူဇော်တာအဇာတတပဲဘုရားကိုကြည်ညိုတဲ့နေရာမှာဘုဒ္ဓဇင်ထဲမှာအေတတက်ရတယ် အဲ့ဒီလောက်အထိဖရာတရားဆန်ကိုအမတန်ကြီးညိုတာသို့တော်လည်းပဲအဲ့ပိတုခါရကကံကြီးကအရင်ဆုံးဖြစ်သွားတော့ဒီဝဒနဲ့ပေါင်းပြီးတော့မှားသွားတော့ဟောဟုသေးတော့လောဟကုံငယ်ရောက်အဲ့ဒါအာဟုသောကံဘက်ကဘလို့မှကယ်လို့မရတဲ့ဂရုကကံကြီးနှစ်ခုပေါ့လေပစ္စနန္တရိယကံ၅ပါးနဲ့နိယတမိစ္ဆာဒိဋ္ဌိ၃ပါးပေါ့ နောက်ကုသိုလ်ဘက်ကဆိုရင်တော့ဇန်တရားတွေမတရားဖို့တရားတွေပေါ့ဇန်စိတ်နဲ့သုတိမယ်ဆိုရင်လည်းမြမပြီရောက်တာပေါ့မညံဖုန်ညာရတဲ့ပုဂ္ဂိုလ်ကဇံမရဘူးဆိုရင်လူပြည်နတ်ပြည်ပေါ့လေဇံရလို့ရှိရင်တော့လေဇံအားလျော်စွာမြမပြီရောက်တယ်ဒါကံကိုဝေဖန်ပြီးပြောတာပါအဲ့ဒီလိုကုသိုလ်ဘက်ကပေါ့ဇံတရားလည်းမရဘူးမတရားဖို့တရားလည်းမရဘူးဆိုရင် ကုသိုလ်ကောင်းမှုတွေလုပ်နေတော်လည်းပဲသုတိပြကျွေတေကံဤမှာအာတန်နကံမှာအာကုသိုလ်သောစောလို့ရှိရင်အပယ်ကျနိုင်တယ်ဘိဇကကြုံဆိုတာရှမောက်ကလန်လောင်းနရဒဇမှာပါတယ်ဘိဇကကြုံမှာသူ့အတိတ်ဘဝကိုပြန်ပြီးတော့မြင်နိုင်တဲ့ဇာတိတရဉာဏ်ရအဲသူပြန်ကြည့်လိုက်တဲ့အခါကျတော့တထေးဘဝမှာ တထေးဘဝမှာဒါနသီလဘာဝနာတွေတဘဝလုံးလုပ်တယ်ထမင်းစားတော့မယ်ဆိုရင်မစားခင်လှူပြီးမှစားတယ်ဘာပဲဖြစ်ဖြစ်စားကန်ဒီလှူပြီးမှစားတယ်မလှူဘဲကိုမစားဘူးအဲ့ဒီလောက်ဒါနသီလဘာဝနာကိုအထူးကြိုးစားခဲ့ပေနဲ့သုတိပြကျွေတည်တဲ့အခါကျတော့အိုးလုတ်တဲ့ကြုံမဘိုက်ထဲမှာသွားဝင်စားကြုံမျိုးဖြင့်ဆင်းရဲလို့အဲ့ဒါနဲ့ငိုတယ်တဲ့ အရသကြီးကတော့အရှိကြီးပေါ့ဗျာအချင်းချုပ်ပြောတာလိုရာလိုရာလေးဆွဲပြောတာအဲ့ဒါခုနတက်ကရွန်းဆိုတဲ့ကိုတော်လုံးချုပ်ပြီးတော့အမှတရားဟောနေတဲ့ပုဂ္ဂိုလ်ရှိကိုသွားနာကြတာအမှဟိုရှိတုန်းကမြတ်စွာဘုရားအလောင်းတော်အဲ့တော့နရဗြဟ္မာကြီးဖြင့်ဘာဖြစ်လို့ငိုတာလဲဆိုတော့အတိတ်တုန်းကကုသိုလ်ကောင်းမှုတွေလုပ်တယ်အခုကြုံဖြစ်ရတယ်အဲ့ခုနတက်ကရွန်းကလည်းပဲအဲ့ဒါအမှားတွေဟောတာပဲဘုရားမှမပွင့်သေးတော့ ကုသိုလ်အကုသိုလ်မရှိဘူးကုသိုလ်လုပ်လည်းပဲကျိုးပေးကြမှာပေးတဲ့အကုသိုလ်လည်းအကျိုးမပေးဘူးဟဘာပေါင်း၈တန်း၆သိန်းကြာလို့ချင်းသူ့ဘာသူစင်ကြယ်တာပဲအကုသိုလ်ရှောင်နေရမလို့ဘူးကုသိုလ်လုံးစရာမလို့ဘူးပေါ့အဲတော့ဟုတ်တယ်ခုနတက္ကရုံဟောတာအမတန်မှန်တယ်ကျုပ်ကုသိုလ်ကောင်းမှုတွေလုပ်ပေနဲ့အလကားအချင်းကြီးပဲဟိုကျွန်ဖြစ်ရတယ်လုပ်ခဲ့တဲ့ကုသိုလ်တဘဝလုံးကုသိုလ်လုပ်ခဲ့တယ်ကျွန်ဖြစ်ရတယ်ခုနတက္ကရုံကိုထောက်ခံတယ် ခုနကတော့ဒေဝရအလောင်းကလည်းဒီတိုင်းပဲသူကလည်းပဲထောက်ခံတယ်ဟုတ်တယ်ကျုပ်လည်းဟိုဘဝတုန်းကကျွဲတွေနွားတွေဝက်တွေတတ်လာတဲ့လူသားအဲ့သားတသမားပဲအခုကျုပ်အခုဒီမှာအမတ်ချုပ်ကြီးဖြစ်ရတယ်ကြည်ပါလားအခုဆိုတာဆိုရုပ်ပေးမယ်ဆိုကျုပ်အပယ်ကြမှာပေါ့သုတိပြကျွေတေဂာနိမှာကပ်ပြီးကုသိုလ်သောဆောသွားတာသူသိမှမသိတာသူပြန်ပြီးဇာတိတ္တဉာဏ်နဲ့ကြည့်တော့ကြံခဲ့တဲ့ဘဝမှာနွားသက်ကြွယ်တတ်တာပဲတွေ့တယ်ဟိုးခုနဘဝလောက်တုန်းက အဲ့ဒါဇေဒီရဆူမှာပန်းလှူခဲ့တာ तू မသိဘူးအဲ့ဒီမှာလည်းပဲဘိဇကကြုံကလည်းဘာဖြစ်လို့ဖြစ်လဲဆိုတော့သူတဘွားလုံး ကုသိုလ်ကောင်းမှု လုပ်ခဲ့ပြီနဲ့ဟိုးခုနှစ်ဘွားလောက်တုန်းကသူခရီးသွားတဲ့အခါမှာတောရဆောက်တည်တဲ့ယဟန်တပါးကလည်းလမ်းမသိလို့သူနဲ့လိုက်သူကလည်းပဲနွားပြောက်လို့အဲ့တုန်းကတော့လဲသမားပေါ့လေလဲသမားဖြစ်မှာပေါ့သူနွားတွေပြောက်လို့သူနွားလိုက်ရှာတာစိတ်တိုးနေနွားပြောက်တော့ နွားရှာလို့မလို့တော့စိတ်တူယဟန်တော်ကလည်းလမ်းမသိလို့ပေါ့ဗျာဒီလမ်းဘယ်သွားလဲဘယ်နေရာရောက်လဲဒီလမ်းဘယ်သွားလဲဆိုဟာဒီယဟန်လည်းတော်တော်စကားများတာပဲကြုံကြနေတာပဲဒါလိုပြောတာသူစိတ်တူနေတဲ့အချိန်ကိုအဲ့ဒါဘယ်နှဘွားလောက်တုန်းကလဲအဲခုနှစ်ဘွားလောက်တုန်းကတဲ့ပြောရတို့သဘောတဘာဝသိအောင်ပြောတာနော်အဲဦးဇင်းတို့ပြောတာဒီခါလေးကျက်ခုနှစ်ဘွားတို့ရှစ်ဘွားတို့ဘာတို့ တုတ်တန်နဲ့ကြိုက်လိုက်လို့ရှိရင်တုတ်တန်မှာကြိုက်ညီတာတိရကုဆရာတော်ဘုရားကြီးပဲအမှန်တန်ကြိုက်ညီတိကြပဲဝေဒနုကတော့ဟိုချော်တီချော်ပြောနေတာပဲအဲ့ဒါသဘောလိုရင်းသဘောကိုပြောတာပဲအဲ့ဒါအကုန်လုံးလည်းနှက်အောင်မဖတ်နိုင်ဘူးအဲ့တော့ခုနဘောလောက်တုန်းကအဲ့ဒီလိုယဟန်တစ်ပါးကိုတောရဆောက်တည်တဲ့ယဟန်ကိုအဲ့လိုပြောမိတဲ့ကံလေးကမပြောပါလောက်ဘူးကတ္တတာကံလို့ခေါ်တယ်မှုမဲ့မှမဲ့လောက်ခဲ့တယ်အဲ့ဒါအာဟုသူမလားတော် အဲအဲ့ဒီအာဟုဆိုတာခုနဘဝတောင်ကြားနေပြီကျမ်းအခုသုတိပြကျွေသေကံနီးမှာအဲ့ဒါလားပေါ်တယ်သုတိပြကျွေသေကံနီးမှာလားပေါ်တယ်ဒီမှာတရားအထုတ်တဲ့ယောဂီတွေပါတာပဲဗျာယောဂီတို့တရားအထုတ်တဲ့အခါမှာဟိုဟာပေါ်တရားပေါ်မပေါ်ဘူးလားကိုရှုမှတ်တဲ့ရှုခွင်းရှုကွက်ကပေါ်ကြမပေါ်တာဟိုငငယ်တုန်းကဟာတွေပေါ်ရင်ပေါ်တော့ဘာမှဘယ်တုန်းကဖြစ်ခဲ့မှန်းမသိပါဘူးအဲ့ဒါတွေပေါ်လို့ပေါ်မျိုးစုံပဲတခါတည်း အဲသုတိပြကျွတေကံนี่လေအဲ့တဘောပဲအဲတရားထုတ်တဲ့ပုဂ္ဂိုလ်တွေကတရားကိုနားထောင်ရင်းနဲ့သဘောပေါက်တယ်ပါဠိပတ်သားမပြောတတ်တော့လည်းပဲဘယ်ကျမ်းမှာဘာပြောတယ်လို့မပြောတတ်ဘူးသို့တော်လည်းပဲဆရာတော်တွေဟောသွားတာကိုခံမှန်းလို့ရတယ်တရားထိုင်နေကြည့်ပါလေယောဂီတို့ကိုဘာမှမစင်သားပဲနဲ့တခါလေကြလို့ရှိရင်နတ်တွေသွားမြင်မြင်တယ်တခါလေကြတရေတွေမြင်မြင်တယ် တခါလေကျလည်းမီးတောင်မီးလျံနေမြင်တယ်တခါလေကျလည်းမှောင်မဲဘာမှမမြင်အမျိုးမျိုးဖြစ်ဘူးလားတော်အောင်တော့ဝမ်းသာသလိုဖြစ်လိုက်ဝမ်းနည်းသလိုဖြစ်လိုက်တခါလှူခြင်းနဲ့စိတ်ပေါ်တခါကျလည်းဒေါသတွေဖြစ်လို့ဘလို့ဒေါသဖြစ်မှလည်းမသိဘူးစိတ်သဘောတွေစိတ်သဘောတွေလေတော်အောင်တော့အဲသုတိပြကျွေတေကံဤအဲ့လိုဖြစ်တာပဲကံအမျိုးမျိုးပဲဘဝဘောင်းကအသင်ရှိအနန္တမလားတော်အောင်တော့ အဲအသိဉာဏ်ကံလည်းအသိဉာဏ်နန္ဒဘယ်ကံဘလို့လာပြီးတော့ဥပြီးတော့အကျိုးပေးမယ်မပြောကိုမပြောနိုင်ဘူးကျုံတယ်လို့ပေးနေတာသူတို့ကကံမိကံဖလေအဲ့တော့အဲ့ဒီတော့ကသူယဟန်တပါးကိုကြွန်ကြနေတာပဲပြောခဲ့တဲ့ကံကအခုအချိန်မှာတေကံဒီမှာလာပြီးတော့လားထင်တယ်အာတဏကံအနေနဲ့လားထင်အာတဏကံဆိုတာသုတိစိတ် ကြကံဒီမှာကပ်ပြီးတော့ဖြစ်တဲ့ကံမနောကံပေါ့ဗျာအဲ့ဒီကံပဲ သူလှူခဲ့တာကတဘဝလုံးလှူခဲ့တဲ့ဟာရှုတိပြကျွေသေကံဤမှာမထင်ဘူးသူလှူခဲ့တယ်အာသမင်းစားကဏီတောင်မှမစားသေးပဲနဲ့လှူပြီးမှစားတယ်တိလာလည်း၅ပါးတိလာလည်းအမြဲတမ်းစောင့်နေသမထတွေလည်းသူပွားတယ်ဇန်တော့မရဘူးပေါ့အဲ့ဒါတွေဘာမှမထင်မဲနဲ့ဟိုးဘွားတော့ကလှုပ်ခဲ့တဲ့အာကုသိုလ်လားထင်တယ်ကျွန်မျိုးလို့ပြောခဲ့တော့ तू ကျွန်ဖြစ်ရတယ်အဲ့တော့ လောင်းတို့ဘယ်အချိန်မှာဘာတွေအာကုသို့လုပ်ခဲ့တယ်ကိုယ့်ကိုသိပါမသိရင်တွေးကြည့်တယ်ကြောက်စရာမကောင်းဘူးလားကောင်းပါဘူးအဲကံမိကံဖဆိုရင်ငါတို့ကထေရဝါဒအသင်းကြီးတီထောင်ပြီးတော့ဟေးကုသိုလ်တွေလုပ်နေတည်ရင်တော့နတ်ပြည်ကျင်းတွေပဲပြောလို့ရပါ့မလားအဲ့ဒါသိဖို့ပဲဟလာကံမိကံဖနဲ့ဆိုရင်တော့စိတ်မချရဘူးဒါကိုပြောတာအဲ့ဒါကုသိုလ်တွေတဘဝလုံးလုပ်ပြီးတော့ဗျာအဲ့ဒါ ကြုံဖြစ်ရတယ်စင်စင်ရရမွမွတေးတွေကြုံဖြစ်ရတယ်ဒါတခုတော့ရှိတာပေါ့ခုနကျွဲတန်နွားတတ်ထားတဲ့အာကုသိုလ်တွေကကြေသွားတာကုံသွားတာမဟုတ်ဘူးနော်တစ်ချိန်ကျရင်တော့ပြန်ပြီးတော့စိုးကြိုးပေးမှာပဲအခုသူလုပ်ခဲ့ကုသိုလ်ကောင်းမှုတွေကချက်ချင်းအခုအကျိုးမပေးသေးဘူးလေဟိုကျွန်လို့ပြောခဲ့တဲ့အာကုသိုလ်ကဝင်အကျိုးပေးလိုက်တော့ကျွန်ဖြစ်ရတယ်သို့တော်လည်းပဲသူလုပ်ခဲ့တဲ့ကုသိုလ်တွေဟာကုံသွားပါမလား အဲမကုန်မှုအကျိုးပေးမှာတော့ကျင်းနေပဲလောလောဆယ်တော့ကိုယ်ဒုက္ခရောက်တယ်ဟုတ်တယ်မလားလောလောဆယ်ဒုက္ခရောက်တာအကြောင်းမဟုတ်ဘူးပါပမိတ်တာတည်းတည်းများသွားတွေ့လို့ရှင်အခုတွေ့နေပြီလေအဋ္ဌိဇတ်မှာခုနတက်ကတော့ကိုတလုံးချုပ်ပြီးတရားဟောတာရှင်မြင်းနေမူကြီးမယာသေနာပရိတရားအောက်ကနေနာရတယ်ကိုတလုံးချုပ်ဟောတဲ့ပုံကူကြီးကိုလေအဲနာရတယ်သူပြောနေတာရှောက်ပြောတာပဲဆို့ပြောတာပဲအခုသို့မရှိဘူးခုသို့မရှိဘူးသာသနာ့ဘအချိန်ပြောတာလေသူတော်ကောင်းတို့ အဲတော့မြတ်စွာဘုရားတကယ်ကျေးဇူးရှင်ကျေးဇူးတော်အနန္တဆက်လို့ကိုမကုန်နိုင်ဘူးမြတ်စွာဘုရားပွင့်လို့ဒီတရားတွေသိရတာဟုတ်တယ်မလားမြတ်စွာဘုရားတရားလာမလိလာမလိုက်စားရင်မျိုးစုံပြောနေကြတာပဲအဲ့ဒါတွေရောင်ပြီးပါသွားနိုင်တယ်နော်ရောင်ပြီးပါသွားနိုင်တယ်အခုအာကုသူတွေလှုပ်ချင်တာလှုပ်လှုပ်ပြီးဒုထောက်လက်မြောက်ပြီးတော့တောင်းပန်ပါသည်ဖရာဆိုတော့ကြေရောအောင်မိတယ်ကြေပါမလားမကြေဘူးမကြေဘူးအဲ့ဒါခံရမှာအဲ့ဒါအဲ့ဒါကိုကြေတယ်အောင်မိနေရတယ်အဲ့ဒါအယူဆတွေအများကြီးမှားနေရတယ် သူများအတ္တိနင်္ကန်တခေါင်းနေဖြတ်အဲ့ဒါကုသိုလ်ရတယ်ဟိုနတ်ပြည်ရောက်တဲ့အောင်းမိတ်နတ်ပြည်ရောက်မှလားအပယ်ရောက်မှလားအဲ့ဒါအဲ့ဒါတွေဖျားပွင့်လို့လေ့လာလို့အဲ့ဒါမလေ့လာလို့ရှိရင်အဲ့ဒါကိုယ်နဲ့နိစ္စအနိစ္စစီးပွားရေးကြောင့်ဖြစ်သေးနိုင်ငံရေးကြောင့်ဖြစ်သေးလူမှုရေးကြောင့်ဖြစ်သေးပေါင်းသင်ပြီးတော့များမှားလိုက်ရင်ဗျာငါးပါးမှောက်ပေါ့ဟုတ်တယ်မလားအေးအခုဗုဒ္ဓဘာသာဒီမှာလည်းသိစရာတွေအများကြီးပဲအဲကံနဲ့ပတ်သက်လို့ အာကုသိုလ်ကကောင်းကျိုးပေးတယ်အကုသိုလ်ကဆိုးကျိုးပေးတယ်ဆိုတာအခြေခံပဲရှိသေးတယ်အခြေခံပဲရှိသေးတယ်ကုသိုလ်အာကုသိုလ်တွေကအသင်္ချေနန္ဒဘဝတိုင်းဘဝတိုင်းလှုပ်ထားတာတွေကကုသိုလ်တွေလည်းရှိတယ်အာကုသိုလ်တွေလည်းရှိတယ်ဒီကကြီးဥရွှေအောင်ရဲ့စာအုပ်တွေကနည်းနည်းတယ်ကောင်းတယ်လူတယောက်ကိုကောင်းကျိုးပေးမဲ့ကုသိုလ်တွေကလည်းအများကြီးပဲတဲ့ဇကြဝရီမင်းနတ်မင်းကြီးဖြစ်ဖို့ကုသိုလ်တွေစောင့်နေကြတယ်တဲ့ထို့အတူပဲ အပယ်လေးပါးကိုဆွဲချမယ်အာဟုသူတွေကလည်းအများကြီးပဲစောင့်နေတယ်တဲ့ယောဂီတို့ဥပမာအနေနဲ့ပြောရင်ကိုညာဘက်ချမ်းကကိုကိုကောင်းတဲ့နေရာပို့ဖို့ကိုရဲ့မိတ်ဆွေတွေကလည်းစောင့်ဟိုတစ်ဖက်ကလည်းဘယ်ဘက်ကလည်းပဲဓာတ်တွေလှန်နေတဲ့ကိုခါတဲ့နဲ့မိဘုံနဲ့ဆွဲချမယ်လူတွေကလည်းစောင့်ဥပမာပြောတာနော်တော်ကုသိုလ်ကံတွေကလည်းအများကြီးပဲအခုဘုရားတင်ကြည့်ပါလားတော်ကောင်းတို့တရားတွေနာတာတွေလှူတာတွေတန်းတာတွေအခုမိုဟင်းကားတွေလာမလို့လှူတယ်ဟုတ်လား ကဲအဲ့ဒီကုသိုလ်တွေကနဲပါမလားအများကြီးပဲမလားကဲအဲ့ဒီကုသိုလ်တွေကလည်းအများကြီးပဲဗျာစောင့်ဟိုဘက်ကလည်းပဲသူများပျော်သလိုလိုက်ပျော်ပြီးတော့ရောင်းတောင်းပေါင်းတောင်းနဲ့လောဘဒေါသတွေဖြစ်တာတွေအများဘူးလားဟွန်းဖြစ်မှာပေါ့ဗျာသူများတွေပျော်တဲ့နေရာပဲဒီနေရာဟုတ်တယ်မလားအဲ့ဒါလေအဲ့ဒါရောင်းတောင်းပေါင်းတောင်းနဲ့လိုက်ပျော်တော့လောဘဒေါသတွေလောဘဒေါသဖြစ်လို့ဖြစ်မှမသိအာကုသိုလ်တွေအဲ့ဒါတစ်မျိုးတစ်ဘက်ကကုသိုလ်ကလည်းတစ်မျိုးအဲ့ဒါ သူတို့ကကြည့်နေကြတာပဲကုသိုလ်ကလည်းအကျိုးပေးမလို့ကြည့်အကုသိုလ်ကလည်းဆိုးကျိုးပေးမလို့ကြည့်အဲ့တော့ယောဂီတို့ကကုသိုလ်ဘက်ကိုအကျိုးပေးခွင့်တာအောင်ပြစ္ဆုတ်ပံမှာကံနဲ့ဉာဏ်နဲ့တွဲလို့ရမှာနော်ကံကိုလည်းပယ်လို့မရကုသိုလ်ကောင်းမှုကံလောက်ရမှာပဲအဲ့ဒီကံကိုဉာဏ်ဥသိပြီးတော့ပြုလုပ်ရဉာဏ်များများဥသိရဉာဏ်များများဆိုတာသတော်တရားနာတာလည်းဉာဏ်ပညာပါတာပေါ့ဗျာ ယန္နာယုံတက်တက်နဲ့မညံဖုံညာမရနိုင်ဘူးဟိုးမြတ်စွာဘုရားလက်ထက်တုန်းကဥက္ကာတိတင်ညူပုဂ္ဂိုလ်တို့ဝိပင်စီတင်ညူပုဂ္ဂိုလ်တို့အဲ့ဒီပုဂ္ဂိုလ်တွေကညံထက်တော့ယန္နာရင်းနဲ့တန့်ရကြယန္နာတွေဖြစ်ကြတယ်အနာဂါနေဖြစ်ကြတယ်သောတာပန်တရာဂါနေဖြစ်ကြခုချိန်မှာက နေရပုဂ္ဂိုလ်တွေပဲများတယ်နေရပုဂ္ဂိုလ်တွေဆိုတာဟောတဲ့သူပဲဖြစ်ဖြစ်နားတဲ့သူပဲဖြစ်ဖြစ်ဟောယုံနာယုံနဲ့မညံဖုံညာမရနိုင်ဘူးအားထုတ်မှရမယ်သူတို့ကောင်း အားထုတ်တာတော့မှ9ရက်ရှိရနဲ့ရပါတလားနှစ်လားနဲ့ရောဟမ်ရဖို့မလွယ်ဘူးသူတော်ကောင်းတို့အဲစာထဲမှာတော့မနေ့အားထုတ်ညနေရတယ်ပေါ့လေဒါတော့အားတက်အောင်ပြောထားတာအခုမလွယ်ပါဘူးရဖို့9ရက်ရှိရတောင်မှတမာရီကရခါသာရှိသေးတယ်ဟွန်းတမာရီလေးဥမာရခါသာရှိသေးတယ်တရားစခန်းပြီးရောဟုတ်တယ်မလားအဲ့ဒါနဲ့အိမ်ထဲပြန်ရောက်တော့ကုံရောအဲ့ဒါ ဒီလိုပဲတနေ့တစ်ကပြန်စနောက်တစ်ခါတစ်ကပြန်စနောက်တစ်ခါတစ်ကပြန်စမဆုံးနိုင်တော့ဘူးအဲ့ဒါအဲ့ဒါမလို့ကံအပေါ်ညံဥသိရမယ်တဲ့သူတော်ကောင်းတို့ဟုတ်လားကုသိုလ်ကံမှုကံတွေလုပ်နေပေမဲ့လို့ကုသိုလ်ကောင်းမှုကံတွေကအကျိုးပေးမှာပဲကျင့်တွေအကျိုးပေးမှာပဲသို့တော်လည်းပဲကုသိုလ်နဲ့အာကုသိုလ်ဟာလူနေတဲ့အချိန်ခါမှာဥတဲ့ကံကအရင်ကျိုးပေးမှာပဲ ကုသိုလ်ကံတွေတော့ရှိတယ်အကုသိုလ်ကဥသွားလို့ရှင်ပယ်လေးပါးကြာသွားမှာလေပယ်လေးပါးကြာသွားလို့ရှင်နောင်ပွင့်မဲ့ဖရားတွေနဲ့တွေ့ဖို့မှီဖို့လွယ်ပါတော့ဒါကကြိုတင်ပြီးတော့နှလုံးသွင်းဖို့ပြောတာဟုတ်လားကုသိုလ်ကောင်းမှုတွေရှိပါတယ်ကုသိုလ်ကောင်းမှုတွေသာအကျိုးပေးရင်ကျိန်းတွေတွေ့ရလက်ပြရောက်သွားတယ်ဟာဆက်ပွားလို့မညံဖုန်ညံရရင်ကောင်းတာပေါ့ဟာမြတ်စွာဘုရားနဲ့တွေ့မယ်တွေ့ရင်ကြွမယ်ကောင်းတာပေါ့ကောင်းတဲ့ဘက်ကတွေ့ရင်လည်းကောင်းတာပဲ မကောင်းတဲ့ဘက်ကတွေးရင်လည်းပဲကိုကသေတဲ့ခါမှာဘလို့သေရမှမှမသိတာရိုးရိုးပဲကောင်းကောင်းမွန်မွန်နဲ့သေရမှာလားဥပိ္ပစေတွေကကံနဲ့သေရမှာလားအဲလောဘဒေါသတွေတောင်းမြန်းပြီးတော့သေမှာလားဘလို့သေမှာလဲကဲသိပါမလားအဲ့လိုမသိလို့ရှိရင်အခုတည်းကမသေးခင်တည်းကမညံဖုန်ညာရတာမကောင်းဘူးလားကျင်းသေးတဲ့နီလန်လေသူတော်အောင်တို့ဟိုဖះစုပန်လို့ရှိရင်တော့လည်းပဲပါရမီဖြစ်ပေါ့ဗျာ ဒါကတော့တယောက်တယောက်တော့မတူဘူးပေါ့စူကြီးပိုင်ရင်လည်းပါရမီဖြည့်ပေါ့စူကြီးပိုင်တဲ့ပုံကိုယ်တွေကဝိပဿနာပို့ကြိုးစားရတယ်တချို့ကမသိတဲ့အခါစူကြီးပိုင်တယ်ငါတို့ကစူကြီးပိုင်ထားတာဝိပဿနာလောက်เสียမလို့ဘူးထင်ကြအဲ့ဒါအမှားဖျားစုပိုင်တဲ့ပုံကိုယ်ကပညာပို့အရေးမကြီးဘူးလားဗျာပါရမီတွေဖြည့်ဖို့ကပညာဥသိရမှာလေဝိပဿနာပညာဥသိရမှာသတော်ကောင်းတို့ဒီပါရမီတွေဖြည့်တယ်ဆိုတာကာမဂုဏ်ခံစားခြင်းလို့ဖြည့်တာမဟုတ်ဘူး ဉာဏ်ပညာတွေထက်မြက်ပြီးကိုယ့်ကိုယ်ကိုလည်းပဲကယ်တင်နိုင်အောင်အများလည်းကယ်တင်နိုင်အောင်ပါရမီတွေဖြည့်ရတာဇန်တွေရောမက်တွေရောဖိုတွေရောကျွမ်းကျွမ်းကျင်ကျင်လိမ့်လိမ့်မပိုင်ပိုင်နိုင်နိုင်ရအောင်လို့ဖြည့်ရတာဒီလူချမ်းသာနာချမ်းသာတွေခံစားဖို့မှန်းပြီးတော့ဘုရားစုဘာနာမဟုတ်ဘူးနော်သူတော်အောင်တို့အဲအဲ့ဒါသေချာမသိလို့ရှင်ကြာရင်တော့ခံစားဆန္ဒပြီးတော့မှနောက်ကြမှာသွားတာပေါ့ဆိုတော့ခံစားဆန္ဒခြင်းနဲ့စိတ်နဲ့ तू ကစုဘာနာပဲ မပြည့်ဘူးအဲ့ဒါမျိုးပုံကူမျိုးကတော့ဂျာရပတ်လဲသွားမှာအဲ့ဒါဘုရားစုပန်တယ်ဆိုတာတကယ်ကိုကရုဏာကြီးမားမယ်တတ္တဝါတွေကိုကဲတင်ခြင်းနဲ့စိတ်နောက်ဉာဏ်ပညာလည်းလက်ရမယ်ကဲတင်ဖို့ဆိုလို့ရှိရင်ကိုကသူများကိုကဲတင်မယ်ဆိုကိုကိုယ်တိုင်ကိုအင်အားရှိမှကဲလို့ရမှာပေါ့ယနေ့နေတဲ့ပုံကိုကိုကိုကအင်အားရှိမှသွားကယ်လို့ရယနေ့နေတဲ့ပုံကိုကဝတုံနေကိုကပိန်ချောက်နေမကူးလည်းမကူးတာဘူးဆိုရင်ကဲကာမနှစ်ယောက်သလုံးသေအောင်မယ်ဟာလား အဲအဲ့တော့ကိုကအားရှိမှကိုကရေနစ်နေတဲ့ပုဂ္ဂိုလ်ကိုကသင်္ဘောနဲ့သွားခဲ့ပိုမကောင်းဘူးလားဗျာအဲအဲ့ဒါပေါ့ဖျားလောင်းများသူများလည်းကယ်တယ်ကိုလည်းနိဗ္ဗာန်ရောက်တခါလဲသွားတာအဲ့ဒါကိုဘက်ကအင်အားရှိဖို့အဓိကကရွှေတွေငွေတွေအင်အားပြောတာမဟုတ်ဘူးဉာဏ်ပညာအင်အားလောဘကိုနည်းအောင်ဒေါသကိုနည်းအောင်မောဟကိုနည်းအောင်လောဘဒေါသမောဟနည်းအောင်ဤပညာမျိုးစုံနဲ့ဟောပြောပြတတ်တဲ့ ဉာဏ်ပညာတွေကိုကိုယ်တိုင်လည်းနေရမယ်သူများလည်းနေအောင်ဆောင်ရွက်နိုင်ရမယ်အဲ့ဒီပညာတွေစီးပူးရတာအတူချုပ်ပြောတာပေါ့ဗျာပါရမီကတော့10ပါးအပြား30ရှိတာ哦အဓိကကတော့ဉာဏ်ပညာပဲမြတ်စွာဘုရားဟောရင်ကြွကြတယ်မက်တီဖိုတွေရကြတယ်မြတ်စွာဘုရားနည်းနည်းဟောတာနဲ့အများကြီးကြွကြတယ်ဒါဉာဏ်ပညာကြောင့်ဟောတဲ့ဟောတဲ့တရားကိုသိလို့ဟောတာလေဖေရဟုတ်တယ်မလားယမ်းဟောတာမဟုတ်ဘူးဝင်းတို့ကအခုကယမ်းဟောရတာကိုရထတဲ့စာလေး ဖြည့်ညှစ်ပြီးကြက်ပြီးတော့တက်ဟောရတာဖះတွေဟောတာအဲ့လိုဟောတာမဟုတ်ဘူးဒီပရိသတ်ကဘာစိတ်တွေဖြစ်နေတယ်ဒီပရိသတ်ထဲမှာဘသူကျွတ်နိုင်တယ်ကျွတ်နိုင်တဲ့ပုံကိုကိုဟောတာမကျွတ်နိုင်တဲ့ပုံကိုတွေဟောလဲကျွတ်မှာမဟုတ်ပဲဟုတ်တယ်မလားအဲကြောင့်မလို့မတေတုတိရကုဆရာတော်ဘုရားကြီးဟောတာရှိပါတယ်တေတုဆရာတော်ဘုရားကြီးတရားပွဲတစ်ခုမှာတပိတ်အိမ်ဆရာတော်ဘုရားကြီးကဟောဟိုတပိတ်အိမ်မှာဆရာတော်ကြီးစောက်တည်သွားတာရှိတယ်လေပထမဆရာတော်ကြီး မင်းတို့ဘာဟောနေလဲကွာတပည့်တို့မင်းတို့ဘာလုပ်နေလဲတဲ့ဆရာတော်တိတကူဆရာတော်ဘုရားကြီးတို့မေးတယ်အဲ့တော့ဆရာတော်ကြီးတွေကခန့်ငငယ်ရှိမော့တပည့်တို့တရားဟောပါတယ်ဘုရားတရားဟောကာသာရှိသေးတာဟုတ်ဆရာဟာမင်းတို့အိုးပွဲတွေတဲ့ရေလောင်းနေတာပဲတဲ့ဆရာတော်ဥကိတ္တိယအဲ့မှာတပည့်အိမ်မှာတော့ဆောက်တူပါတယ်ပထမဆရာတော်ကြီးပေါ့အဲဆရာတော်တိတကူဆရာတော်ဘုရားကြီးကဟောတတ်တယ်ဒါကျုပ်တို့ကတော့မပြောပါဘူးဗျာတဲ့တပည့်အိမ်ဆရာတော်ကြီးဟောသွားတာပါတဲ့ အိုးပွဲတွေတဲ့ရေလောင်းတော့ဘလောက်လောင်းလောင်းပြည့်ပါပြည့်ပါဗျာအဲဘာဖြစ်လို့တရားပဲနာတာပဲအမှမထုတ်တာဘူးဟုတ်တယ်မလားအဲတရားတော်နာတယ်ပဲဆရာတော်ကကောင်းတယ်ဘယ်လိုကောင်းတယ်ဘယ်လိုကောင်းလိုက်တာကောင်းတယ်ဆိုပြီးထုတ်လည်းမထုတ်ဘူးဟုတ်တယ်မလားကောင်းတယ်ဆိုတာထုတ်ရမှာဆိုတော့ကောင်းတယ်ဟုတ်လားတရားအားထုတ်ရမှာအာနေတိုင်းနေတိုင်းလည်းအားထုတ်ရမယ်ဒါနဲ့ပုံပြီးတတ်နိုင်လို့ရှိရင်တခါတည်းအလွတ်အကျွတ်ကိုအကုန်စွန့်ပြီးတော့သွားအားထုတ်ရမှာကျွန်တော်တို့ တောတွေတောင်တွေဆိုတာပျော်ဖို့ပါဖို့မဟုတ်ဘူးအခုကတော့သူ့နေရာနဲ့သူပြောပျော်ကြပွားကြတာပေါ့ဗျာပင်လေကမ်းကြီးဒါတွေအဓိကမဟုတ်ပါဘူးဗျာလကားတောတွေတောင်တွေဆိုတာတရားအထုတ်ဖို့သူတော်ကောင်းတို့မြတ်စွာဘုရားရဲ့ဒီအင်ဟုတ်ထိုတွေတို့မေဇိမာနိကေတို့မှာပါတယ်တောတွေတောင်တွေတစ်ပင်တွေရှိတယ်ခြေသားတို့မမေ့ကြနဲ့အဲ့ဒါတရားအထုတ်ဖို့နောက်ကြတော့မှနှလုံးမသားမရမဖြစ်စေနဲ့နောက်ကြတော့မှဆိုတာအိယာဖျားကဖြစ်တော့လေအိယာဖျားကဖြစ်တဲ့အခါကျတော့တောတွေတောင်တွေရှိပါရဲ့တန်းနဲ့ ဘယ်အပင်မှအာမထုတ်ဘူးဘူးများသောအားဖြင့်လေအဲပင်မှာသွားပြီးဓာတ်ပုံရိုက်တာပဲရှိတာပဲအာထုတ်တာမှမဟုတ်ပဲတောတွေတောင်တွေတစ်ပင်တွေဆိုတာအာထုတ်ဖို့ဆိုတော့အောင်တို့ဗုဒ္ဓဘာသာတရားတော်ရလေအဲအဲ့လားရှုခင်းตายရတာလေးဒါလောက်မဲ့နဲ့ရှုခင်းตายရလို့ net ဗန်ရောက်တာမဟုတ်ဘူးဘာမှမဖြစ်ဘူးအဲ့ဒါလောဘတောင်မှထွက်သေးတယ်အဲ့ဒါရှုခင်းตายရအဲ့တော့ စိတ်မချရဘူးတဲ့ကံတရားတွေကကံမိကံဖဆိုရင်စိတ်မချရဘူးဒါကိုပြောတာဟုတ်လားတဘောအလုံးကုသိုလ်ကောင်းမှုတွေလုပ်နေပဲနဲ့သုတ္တပြကျွေတေကံဒီမှာအကုသိုလ်သောစောလိုက်ဟောအပေကြသွားရောဗျာမလိကမိဖုရားကြီးအပေကြသွားတာမလိကမိဖုရားကြီးဟိုတုန်းကကောသလမင်းကြီးကိုလိန်ပြောထားတာသုတ္တပြကျွေတေကံဒီတော့လားထင်တယ်လားထင်တဲ့ကကြတော့မှားလေခြင်းမှားလေခြင်းနဲ့ဆိုသေလဲသေရောအပေကြသွားဝေသိကြသွား အဝီသီကို9ရက်သွားခံရတယ်အမှန်ကုသိုလ်တွေများလို့ပေါ့ဗျာ9ရက်နဲ့လွတ်တာအဲ့ဒါကောသလမင်းကြီးကလည်းသူ့မိဖုရားကြီးသေသွားတော့ဖုရားကိုမေးလျှောက်ခြင်းတယ်သူ့မိဖုရားကြီးဘယ်မှရောက်သွားလဲပေါ့မေးခြင်းတယ်မြတ်စွာဘုရားကလည်းသိတာပဲအဲ့ဒါကောသလမင်းကြီးထံရောက်တယ်ကောသလမင်းကြီးကဖုရားထံရောက်တယ်ဆိုမေ့စေတတိဖုရားတကုန်းနဲ့လှုပ်ထားတယ်အဲ့ဒါပြန်သွားတော့မှသူ့နန်းတော်ရောက်တော့မှဩငါမိဖုရားကြီးရဲ့လာရဂရီမေးပြီးတော့မေ့သွားတယ် မိတ်အောင်လုပ်ထားတာဖရာဘာဖြစ်လို့လဲဆိုတော့မိစ္ဆာဒိဋ္ဌိဖြစ်သွားမှာဆိုလို့သူမိဖုရားကြီးကနေ့တိုင်းဆုံးနေလောင်းနေ့တိုင်းကုသိုလ်လုပ်နေတာလေနေ့တိုင်းကုသိုလ်လုပ်နေတာသေတော့မင်းမိဖုရားကြီးအဝိသိရောက်သွားတယ်ဆိုရင်ပြီးရောအဲ့ဒါအဲ့ဒါတခါတည်းမိစ္ဆာဒိဋ္ဌိဖြစ်တော့မှာဒါဆိုဒီထူရာတွေအလကားပဲလို့ဖြစ်မှာသူကညံဒီလောက်မှထက်တာမိဖုရားတော်တော်ညံမထက်ဘူးသူကမန္လိကမိဖုရားတော်တော်ညံမထက်ဘူးကောသလမင်းကြီးကအဲ့ဒါအဲ့လိုဟောလိုက်မိစ္ဆာဒိဋ္ဌိဖြစ်မှာဆိုလို့ဖုရားမဟောဘူး ခွန်ရက်ပြည့်ပြီးတော့တုသီတာနတ်ပြည်ရောက်သွားတော့မှပဲအဲတတိယစေဆိုလုပ်လိုက်တယ်အဲ့တော့မှဆိုဟောငါမေ့မေ့နေကြည်သားမဟုတ်ဖះတွေ့တော့ရှောက်မှာပဲရွေးတော်မိဖះကြီးပဲရောက်သွားပါလေဖះဆိုတုသီတာနတ်ပြည်ရောက်သွားပြီအဲ့တော့မှဝန်တာပါဒီလိုမိဖုရားမျိုးမှမရောက်ရင်ဘယ်သူရောက်မလဲသူကကြွားတော်ကြွားလိုက်တယ်ခွန်ရက်ဟိုမှာသွားခံရတာ तू မသိဘူးကံသဘောနဲ့ဉာဏ်သဘောကိုပြောကြလို့နော်တော်အောင်လို့ ဆောက်တည်ခြင်း၄မျိုးခုနကတော့ပြစ္ဆုတ်ပံဆင်းရဲတမလွန်ဆင်းရဲပြစ္ဆုတ်ပံချမ်းသာတမလွန်ဆင်းရဲအဲ့ဒီဆောက်တည်ခြင်း၂မျိုးဟာရှောင်ရမယ်ဆောက်တည်ခြင်း၂မျိုးဒါကံပိုင်းဆိုင်ရာပေါ့ပြစ္ဆုတ်ပံမှာဆင်းရဲတယ်ဆင်းရဲတဲ့ကြားတဲ့အကုသိုလ်ထပ်လို့အကုသိုလ်လုပ်လဲဆင်းရဲတာပဲအဲ့ဒါလဲလုပ်တာပဲတသက်လုံးဒီလဲတေရောအပေကြပြစ္ဆုတ်ပံမှာချမ်းသာတယ်အကုသိုလ်လုပ်တယ်အကုသိုလ်လုပ်လဲထပ်ချမ်းသာတယ်တချို့အကုသိုလ်တွေလုပ်နေချမ်းသာနေတယ်မလား အဲတော်ကောင်းတို့အဝေးမဟုတ်ပါဘူးအနည်းများတွေရှိတာပဲဗျာအဲ့ဒါအကုသိုလ်တွေလုပ်နေအကုသိုလ်တွေလုပ်နေချမ်းသာနေတာပဲအကုသိုလ်လုပ်လေချမ်းသာလေဟာအကြီးကျယ်ချမ်းသာတာဒါမနဲ့သိရင်ပဲရောက်မလားအဲပဲလေးပါရောက်ဖို့များတယ်တဲ့အဲ့တော့အဲ့ဒီဆောက်တည်ခြင်းနှစ်မျိုးကလောက်ရမှာလားရှောင်ရမှာလားရှောင်ရမှာရှောင်ရမယ်ဆောက်တည်ရမယ်နှစ်မျိုးကပြစ္ဆုတ်ပံဆင်းရဲပြစ္ဆုတ်ပံဆင်းရဲပဲနဲ့သူကအကုသိုလ်ရှောင်တယ်ကုသိုလ်ကောင်းမှုလုပ်အဲ့လို အကုသိုလ်ရှောင်ထပ်ဆင်းရဲတယ်လုပ်ငန်းတွေပါကြည့်ပါသူတော်ကောင်းတို့မယုံမသားလုပ်လို့ရှိရင်ချမ်းသာတာများတယ်လေရိုးသားသားလုပ်တဲ့လူကများသောအားဖြင့်ဆင်းရဲတာများတယ်အဲတရားသိတဲ့ပုဂ္ဂိုလ်ကဆင်းရဲပဲဒီမချမ်းသာရင်နေပဲဒီအကုသိုလ်မလုပ်ဘူးဟေ့ကုသိုလ်ကောင်းမှုပဲလုပ်တယ်ဆင်းရဲတာပဲဆင်းရဲလဲကုသိုလ်ပဲလုပ်တာပဲအကုသိုလ်မလုပ်ဘူးဟောသို့တော်လည်းပဲသိတဲ့အခါကျတော့ဒုက္ကတိရောက်တယ်ကောင်းရမွန်ရရောက်တယ်များသောအားဖြင့်ပေါ့ဗျာ အဲထို့အတူပဲတဲ့ပြစ္ဆုတ်ပံလည်းချမ်းသာတယ်ကုသိုလ်လည်းထပ်လုပ်တယ်ဝိသခါတို့အနာတပိန်တို့အဲ့တော့ကုသိုလ်ချမ်းသာတယ်ကုသိုလ်လို့ထပ်ချမ်းသာတယ်အဲနောက်တည်တဲ့ခါကျတော့ကောင်းတဲ့နေရာရောက်တယ်အဲ့တော့ပြစ္ဆုတ်ပံဆင်းရဲသည်ဖြစ်စေချမ်းသာသည်ဖြစ်စေအကုသိုလ်ရှောင်ကုသိုလ်ကောင်းမှုလုပ်တာဟာမှန်ကန်တဲ့ဆောက်တည်ခြင်းနှစ်မျိုးပေါ့ဗျာပြစ္ဆုတ်ပံဆင်းရဲတယ်ပြစ္ဆုတ်ပံချမ်းသာတယ်ဆင်းရဲသည်ဖြစ်စေချမ်းသာသည်ဖြစ်စေ အာကုသိုလ်တွေကိုလှုပ်တာ ကုသိုလ်ကောင်းမှုမလှုပ်ဖဲနဲ့ရှောင်တာအဲ့ဒီဆောက်တည်ခြင်းနှမျိုးကဘာလုပ်ရမလဲရှောင်ရမယ်ရှောင်ရမယ်နှမျိုးနဲ့ဆောက်တည်ရမယ်နှမျိုးအဲ့ဒါမဟာဓမ္မသမာဒါနတုတ်မှာမြတ်စွာဘုရားဟောထားဒါကကံပိုင်းဆိုင်ရာပေါ့တော်ကောင်းတို့ဉာဏ်ပိုင်းဆိုင်ရာကိုကြည့်ရဉာဏ်ပိုင်းဆိုင်ရာအဲ့မဟာဓမ္မသမာဒါနတုတ်မှာတော့မပါဘူးတို့တော်လည်းတစ္ဆာ၄ပါးနဲ့ရှင်ကြည့်လို့ရှင်ပစ္စုပန်မှာဆင်းရဲသည်ဖြစ်စေချမ်းသာသည်ဖြစ်စေ ခုနကတော့အာကုသိုလ်ရှောင်တဲ့ကုသိုလ်ကောင်းမှုဆောင်တယ်ဒါကြောင့်မလို့ကောင်းရာဒုက္ခတိရောက်တယ်ကောင်းရာဒုက္ခတိရောက်နိုင်တယ်ဒါလိုပဲပြောလို့ရဟုတ်တယ်မလားဘာလို့လဲခုနမဟာကမ္မဝိပင်္ဂသုံးမှာကြည့်မယ်ဆိုရင်ကုသိုလ်ကောင်းမှုတွေလုပ်ပြီးတော့သေတော့ပဲကြသွားတာရှိတယ်လေအဲကုသိုလ်ကောင်းမှုတွေလုပ်တဲ့ပုဂ္ဂိုလ်သေလို့ရှိရင်ကောင်းတဲ့နေရာရောက်မယ်လို့များသောအားဖြင့်ဒီလိုပဲဆုံးဖြတ်မှာပဲသူကဖရာတကအကြောင်းတကဟေးကုသိုလ်ကောင်းမှုတွေနေ့တိုင်းလုပ်နေတာသေခုလောက်ဆိုနေပြီအောင်ရောပေါ့ဒီလိုထင်ကြမှာပဲ လူတိုင်းမရောက်ဘူးနော်သူတော်ကောင်းဘယ်သူကံမိကံဖနဲ့သိတာဟုတ်ညံမမပါတာဝိပဿနာဉာဏ်နေမဉာဏ်ဖုံဉာဏ်နေမပါဘူးဒါကိုပြောတာသူတော်ကောင်းနော်ဟုတ်လားအဲ့တော့ပြစ္ဆုတ်ပံဆင်းရဲသည်ဖြစ်စေချမ်းသာသည်ဖြစ်စေအကုသိုလ်ရှောင်ကုသိုလ်ဆောင်တယ်လို့သူတော်ကောင်းတို့အဓိကကံကောင်းယုံနဲ့မဟုတ်ဘဲနဲ့ဉာဏ်ကောင်းအောင်မှကြိုးစားရင်မကောင်းဘူးလားအဲအဲ့ဒါကြတော့ကျင်းနေပေါ့ ဒုက္ခတွေကိုရောက်နိုင်ရောက်နိုင်တယ်မဟုတ်ရောက်မယ်ဒါလိုပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့အခုတည်းကလေ့ကျင့်ထားမယ်ဆိုရင်ကုသိုလ်ကနေလှုပ်တာလှုပ်တာပဲကုသိုလ်လှုပ်လဲဝိပဿနာဉာဏ်ဥသိမယ်နေရင်ထိုင်ရင်လည်းပဲသမထဝိပဿနာကြုံရကြုံရရှုမှတ်နေမယ်ဆိုရင်အခုတည်းကအသေးလေ့ကျင့်ထားသလိုဖြစ်ခုတည်းကလေ့ကျင့်ထားဆောင်းဝဲမဖြေခင်မှာအထောကြီးတွေကစာရီပါတွေကြက်ပြီးလေ့ကျင့်ထားတော့ဆောင်းဝဲဖြေတော့အဆင်ပြေတာများတယ်မလားအဲ့ဒီလိုပဲ ဘုရင်တို့သူတော်ကောင်းတို့လည်းပဲဆောင်းဝဲဖြေရတော့မှာလေဘယ်နေ့လဲပြောနိုင်မှာဘယ်နေ့လဲပြောလို့မရဘူးဒီနေ့လားနှစ်ဖန်ကလားပြောလို့မရဘူးဟုတ်တယ်မလားအဲကိုကတော့အလက်ရွယ်ကြီးမှတရားကျော်မှသေသေးကျင်တာပဲဒါတော့မှမသေးသေးကျင်သေးဘူးနေလို့ရရင်နေကျင်သေးတယ်ဟုတ်တယ်မလားအဲအဲ့တော့ကိုနေသေးကျင်တိုင်းကိုဖြစ်စေကျင်တိုင်းဖြစ်ပါမလားကိုကံကဘလောက်နေရမှမှမသိတာ哦 ကိုယ်ကံဘလောက်နေရမှမသိတဲ့အခါကျတော့ဘယ်ချိန်သေးမယ်လို့အတိအကျသိပါမလားအဲမသိရင်ကံကောင်းယုံလောက်နဲ့တင်းတိမ်မနေနဲ့ကံကောင်းယုံလောက်ကလေးလို့ရင်ဦးနာအာသနာကံဘယ်လိုလာမှမသိဘူးလေအာသနာကအာဟုသူဇောမြန်စောလိုက်ရင်ကဒုက္ခမရောက်ဘူးလားအဲအဲ့တော့ညံကောင်းအောင်လဲကြိုးစားပါတော်ကောင်းတို့ဒီမှာညံကောင်းအောင်အင်္ဂလိပ်စာတွေတတ်တာနဲ့မပြီးသေးဘူးနော်အဲဝိပဿနာညံနေ ဝိပဿနာဉာဏ်นี่ပေါ်သမျှဟာအနိစ္စဒုက္ခအနတ္တပဲလို့တခါတည်းပြက်ပြက်သားသားသိတဲ့ဉာဏ်မျိုးရရင်မကောင်းဘူးလားအဲအခုတည်းကလေ့ကျင့်ညာဒါကြောင့်မလို့ညနေတိုင်းညနေတိုင်းအိမ်မှာလည်းအားထုတ်ဒီမှာလည်းစူပေါင်းအားထုတ်မကောင်းဘူးလားဗျာအဲအားထုတ်ဖြစ်အောင်ကြိုးစားကြသူတော်ကောင်းဘိုးသုဒ္ဓတွေလည်းကောင်းတာပဲဆိုင်ရဆိုင်ရလုပ်ကြခလေးလေးတွေဘိုးသုဒ္ဓလုပ်လုပ်ကြလူကြီးတွေအသက်ကြီးတဲ့ပုံကိုယ်တွေကတရားအားထုတ်ဖို့သင့်ပြီနော် တက်တန်းအနေနဲ့ပြောရင်ကလေးတွေကနေရအောင်မှာပေါ့ဗျာဒါတက်တန်းတက်တန်းကံကိုပြောတာမဟုတ်ဘူးကလေးတွေကငယ်သေးတာဟုတ်ဗျာနောက်ကြာအောင်မှာပေါ့ဟုတ်တယ်မလားလူကြီးတွေကဟို60လောက်ဖြစ်နေ40ကျော်50ကျော်60ကျော်ကလေးတွေတဲ့ဆိုင်နီးမနေဘူးလားကလေးတွေနဲ့တူပြီးတော့ပြောနေမယ်ဆိုရင်ညံရပါအဲကလေးတွေနဲ့အတူတူပေါင်းရင်ကလေးစိတ်ပေါ်တယ်ဘာမှလို့လဲဟုတ်တယ်မလားဘုရားကလေးတွေလည်းထိုက်လျောက်စားသင်ပေးဘူးတာပဲထိုက်လျောက်ပေါ့ဗျာအကြီးကျယ်ဟုတ်ပေါ့ အဲ့ဒီမဲ့လည်းကလေးတွေနဲ့ပြောနေတာပဲကလေးတွေနဲ့ပြောလိုက်ဆိုလိုက်ကိုကလည်းကလေးလိုဖြစ်စိတ်သဘောပြောတာနော်သူတော်ကောင်းတို့အဲကိုကတော့သပင်နေဖြူးနေပြီအဲ့ဒါမျက်စိတွေကလည်းမှုံနေပြီအဲ့ဒါကလေးလိုပဲကိုကိုမဲ့ကလေးပဲအောင်းမယ်ကလေးတွေနဲ့ပေါင်းနေရတာဟုတ်ဗျတတိပေးတာသူတော်ကောင်းတို့ဟဟလားကြည့်ရမှာကအိုမင်းမစွမ်းတဲ့ပုံကိုယ်တွေကိုများများကြည့်ရခလေးမကြည့်ရဘူးတရားသဘောပြောတာနော်သူတော်ကောင်းတို့သူအိုသူနာသူသေး မြတ်စွာဘုရားအလောင်းတောထွက်ခံပြီးတော့သူ့သူနာသူတွေပြတယ်မလားခလေးမြန်ပြတာပါရဲ့လားသတိထားဖို့သတိထားဖို့ပြောတာပါသူတော်ကောင်းတို့သူ့အိုတွေကိုများများကြည့်ရကိုလည်းအိုတယ်ကိုကိုကိုတော့မကြည့်နဲ့ကိုကိုကတော့ပြိုတယ်ထင်တာဟုတ်လားကိုတဲ့မချိမဆန့်အိုတဲ့ပုံကိုယ်တွေကိုကြည့်ရတယ်သူတော်ကောင်းတို့အိုကြီးတွေခါတဲ့ကြည့်ရတယ်သူ့အိုသူနာဆေးရုံကသူနာတွေအော်ဟစ်နေတယ်ဓာတ်ပုံရိုက်ထားရတယ်အဲ့ဒါအဲသူသေးတွေကြည့်ရတယ် အဲ့လိုကြီးမှသူတော်ကောင်းတို့အားထုတ်ချင်တာနော်သူတော်ကောင်းတို့နေမဆိုငါတို့ကုသိုလ်ကောင်းမှုတွေလုပ်နေတာပဲနတ်သားနတ်သမီးတော့ကျင်းနေပဲဒါပေမဲ့တွေးပြီးတော့မြန်ပြောနေဦးမယ်သူတော်ကောင်းတို့အဲကျင်းနေရလားအဲကျင်းနေတာနဲ့မကျင်းနေတာသဘောပေါက်မှာနော်သူတော်ကောင်းတို့ကျင်းနေတာကမညံဖုန်ညာရရင်ကျင်းနေတယ်မညံဖုန်ညာရရင်ဘရောမှပဲမကြဘူးကျင်းနေနတ်ပြည်ရောက်တယ်သူတော်ကောင်းတို့အဲလေးမဲ့လေးဖို့ရရင်တော့ပြီးရောပေါ့ဗျာမတမက်တဲ့ဖို့တော့ရရင်နတ်ပြည်ရောက်တယ် အဲ့ဓမ္မတဖို့လောကခုအချိန်မှာလုံရင်ရတယ်သူတော်ကောင်းတို့ရနိုင်လို့အခုတရားတွေကဟောနေရတာခုအချိန်မှာလုံရင်ရတယ်ဘာဖြစ်လို့မရလဲဆိုတော့မလုံလို့မလုံလို့မရတာသူတော်ကောင်းတို့ဒီပင်ဟာတွေကတောက်လျှောက်လှုပ်ခဲ့တာပဲဗျာသူတော်ကောင်းတို့အလုပ်ရအောင်လည်းလှုပ်ခဲ့တယ်အမျိုးမျိုးပဲလှုပ်ခဲ့တာတွေကစုံနေပြီဟုတ်တယ်မလားမညံဖုန်ညာရာအကြောင်းကြတော့နည်းနည်းပဲလှုပ်နိုင်ဘောလောက်ဆိုတော်ရောပေါ့တပတ်မှတစ်ခါလောက်လှုပ် ကိလေသာဖြုံအောင်ဖြုံမင်းတို့တစ်ပတ်တစ်ခါလို့ဖြုံအောင်ဖြုံกว่าတယ်မင်းတို့ဟုတ်တယ်မလားအဲနေတိုင်းလောက်တာတောင်တောင်တောင်ဖြုံဘာလို့ဆိုနေတိုင်းမှာသားရေးသမီးစီးပွားရေးတွေကပြောဆိုနေရတာမလားမိုးလင်းနေရသားတွေသမီးတွေဇနီးတွေခင်မုန်းတွေပြောလဲပြောတယ်တကယ်လဲမထင်ဘူးလားဗျာတကယ်ထင်တက္ကာဒိဋ္ဌိဘောဗျာဗုဒ္ဓသာသနာတော်မှာအဆုံးအမထေရဝါဒမှာဝိပဿနာနယ်မှာဉာဏ်နယ်မှာသာသမီမရှိဘူးသူတော်ကောင်းတို့ ယောက်ျားမိန်းမမရှိဘူးပုဂ္ဂိုလ်သတ္တဝါမရှိဘူးဘာနဲ့ဘာပဲရှိလဲအဲယုံနဲ့နံနဲ့ကိုသဘောပေါက်နေရမယ်ယင်ထဲမှာယင်ထဲမှာတက္ကဌာနယင်ထဲမှာသဘောပေါက်နေရကလေးတွေနဲ့လူကြီးနဲ့ကြည့်ပါကလေးတွေအနေနဲ့ကြည့်လိုက်လို့ရှိရင်ဘာပဲဖြစ်ပြောတရားချွင်းတရားရီမော့ပြောပြောဖို့လူကြီးအနေနဲ့ကြည့်လိုက်တဲ့အခါကျတော့ဟာဒီချိန်ကဟေ့အလုပ်လုပ်ရမယ့်အချိန်ဟာဒီချိန်ဖျားချက်ခိုးရမယ့်အချိန်ကလေးလောက်သိမ့်မပြောဘူး တရားသဘောသိတဲ့လူကြီးပြောပါတယ်ဟဟလားမိုးယူနေတဲ့လူကြီးပြောတာမဟုတ်ဘူးဟဟလားအဲ့တော့တရားသဘောသိတဲ့လူကြီးဟာကလေးတွေပြောပဲနဲ့မပြောနိုင်ဘူးဒါဖျက်ချက်ခုကမဒါအလုပ်လုပ်ရမယ့်အချိန်အဲ့ဒီလူကြီးပင်နဲ့လို့တရားမရလို့ရှင်အမြင်ချင်းမတူဘူးတဲ့ယောက်ျားမိန်းမပဲသူမြင်တယ်မြင်လို့ရှင်ဘာလို့မှဘာလို့ရမယ်ကုသိုလ်လောက်ပဲသိတယ်ဝိပဿနာယောဂီကအဲ့လိုမမြင်ရဘူးယင်ထဲမှာပြောတာနော်သူတော်ကောင်းတို့ဗဇက်ကလျှောက်ပြောဖို့မဟုတ်ဘူးယင်ထဲမှာ ဩရုပ်တည်နံနေဖြစ်ပြနေကြတာပဲအနိစ္စဒုက္ခအနတ္တတရားတွေပဲဩပျက်စီးမဲ့အခုလည်းပျက်စီးတယ်နောင်လည်းပျက်စီးမဲ့ပုံကိုယ်တွေပဲတရားအမထုတ်သေးတဲ့ပုံကိုယ်ဆိုရင်ဩ90ရာခိုင်နှုန်းလောက်အပယ်ရောက်မဲ့ပုံကိုယ်တွေပဲယင်နေရယင်နေရထုတ်ပြောရင်ရန်ဖြစ်ကုန်မဲသူတော်ကောင်းတို့အဲဩဒီပုံကိုယ်တွေသွားလာနေတာပျော်ပါးပါးနဲ့အခုနေရတော့ဟုတ်နေကြတာပဲပြောတဲ့လူကလည်းပြောသေးကြတဲ့လူကလည်းကြားပါဗျာအဲ တို့ရှေ့လာမယ့်အနာဂတ်ကိုလှမ်းကြည့်လိုက်တဲ့ဘယ်ရောက်ဖို့များလဲအဲအဲ့ဒါဒီကဓမ္မအသင်းရပုံကိုယ်တွေအဲ့ထဲမပါစေနဲ့ဟုတ်တယ်မလားအဲဓမ္မအသင်းရပုံကိုယ်တွေကုသိုလ်တွေကတော့အများကြီးပဲအထူးပြောတရားမလို့ဉာဏ်ရအောင်ကြိုးစားဖို့လိုတယ်နော်သူတော်အောင်ဓမ္မအသင်းရပုံကိုယ်တွေကိုယ့်ရဲ့စခန်းတို့15ရဲ့စခန်းတလစခန်းဝင်မမသိဘူးလားဗျာအဲဟာအလုပ်တွေနဲ့ဘယ်နဲ့လုပ်မလဲအလုပ်တွေကတတန်နေရာလုံးလုပ်လာတာ ဒီအလုပ်တွေလုပ်လို့မညာဖွညာမရဘူးဒါတော့တို့ပြောရင်တော့တမျိုးကြီးဖြစ်မယ်နော်အဲဒါပေမဲ့လို့တရားသဘောပေါက်အောင်တော့ပြောရတာပဲဟုတ်တယ်မလားမြတ်စွာဘုရားအလောင်းကနန်းတော်ကြီးစွန့်ပြီးတော့သွားမှာဖျားဖြစ်တာမလားနန်းတော်ကြီးထဲမှာရောတော်တရားတို့နဲ့အတူတူနေနေဖျားဖြစ်ပါမလားကဲအဲဖះကိုချီးမွမ်းလိုက်တာတခါတည်းကြီးညိုလိုက်တာဖះလုပ်ငန်းကြတော့အတူမဟုတ်ဘူးဖះကြီးညိုုံတက်တက်ပဲရှိ ဘုရားဘဝတိုင်းဘဝတိုင်းအဲ့လိုစွန့်ခွာပြီးကြိုးစားခဲ့လို့နောက်ပြီးဆုံးဘုရားဖြစ်တာမလားအဲဘုရားကိုကြီးညိုယုံနဲ့မပြီးဘူးဘုရားအဆုံးအမကိုလိုက်နာမှာထေရဝါဒရဲ့ရည်ရွယ်ချက်ဟာလေထေရဝါဒရဲ့ရည်ရွယ်ချက်ဟာအထွတ်အမြတ်ပြောရင်နိဗ္ဗာန်ပေါ့ဗျာနိဗ္ဗာန်ကဘယ်ရလာလဲဆိုတော့ယထာဘုဒ္ဓဉာဏ်ကလာတယ်ယထာဘုဒ္ဓဉာဏ်ရမှနိဗ္ဗိဏနိဗ္ဗိဏရမှဝိဒါကမဉဏ်ဖုန်ညာမလား ထေရဝါဒဆိုတာအမြင့်မှန်အောင်လုပ်တဲ့ဝါဒသူတော်ကောင်းဟုတ်လားအမြင့်မှန်ရအောင်သင်ပေးတဲ့ဝါဒထေရဝါဒရှေးမထေကြီးတွေမြတ်စွာဘုရားဟောတဲ့တရားကိုပြန်ပြီးတော့မြတ်စွာဘုရားဟောတဲ့အတိုင်းမနှုတ်လည်းမနှုတ်ဘူးထလည်းမထည့်ဘူးမြတ်စွာဘုရားတရားကိုတရားတော်တိုင်းလိုက်နာအဲ့လိုလိုက်နာတော့ယထာဘုဒ္ဓညာဟုတ်တိုင်းမှန်သွားသိကြဟုတ်တိုင်းမှန်သွားရုပ်တွေပဲနာမ်တွေပဲအကြောင်းတွေပဲအကျိုးတွေပဲ နိစ္စဒုက္ခအနတ္တတရားတွေပဲဒုက္ခသစ္စာပဲသမုဒိယသစ္စာပဲនិရောဓသစ္စာပဲမဂ္ဂသစ္စာပဲဒါဟုတ်တိုင်းမှန်ဆိုတာသိတာမလားသတော်အောင်တို့အဲဟုတ်တိုင်းမှန်ဆိုတာသိလိုက်ရင်ဒုက္ခကိုဒုက္ခမှန်သိရင်ဘယ်လိုကျင်တော့မလဲသတော်အောင်တို့ဒုက္ခကိုဒုက္ခမှန်သိရင်လေအဲဘုန်းကြီးတို့သတော်အောင်တို့အခုလိုချင်နေတာမသိသေးလို့ဗောဗျအပေါ်ယံပဲသိတာဒုက္ခကိုဒုက္ခမှန်သိရင်မလိုချင်တော့အလကားပြေတော်မလို့ဒုက္ခမှန်သိနေဟုတ်တယ်မလားအဲ့တော့ဒုက္ခမှန် သိလာတဲ့အခါကျတော့ဒီဒုက္ခတန်တရာကြီးကိုညင်းငွေလာဒီဒုက္ခဒီခန္ဓာကြီးထားရမှာညင်းငွေလာအဲ့လိုညင်းငွေပြီးတော့ဆက်အားထုတ်တော့ဟောညင်းငွေတာပြတ်ထွက်သွားပြီးတော့တခါတည်းဝိရာဂဆိုတဲ့သူ့အဆင့်နဲ့သူပေါ့ဗျာသောတာပန်ဆိုဒိဋ္ဌိဝိသေကိစ္စပဲတယ်ဟောအနာဂံဆိုကာမရာဂဒေါသပဲတယ်အရဟတမေဆိုတော့အကုန်လုံးအဝိဇ္ဇာတို့မာနတို့ဘဝရာဂတို့အကုန်ပယ်ပလိုက်တာအဲ့ဒါထေရဝါဒရဲ့ပန်းနိုင်မလားနိဗ္ဗာန်လေသူတော်ကောင်းတို့ အဲအဲ့နိဗ္ဗာန်ဘယ်ရဆယထာဘုဒ္ဓဉာဏ်ဆယထာဘုဒ္ဓဉာဏ်ဆိုတာဘုရားတော်တရားတွေသင်ထားလို့အမျိုးမျိုးတရားဓမ္မနဲ့ပတ်သက်လို့သင်ညွန်နဲ့ပတ်သက်လို့အဘိဓမ္မာနဲ့ပတ်သက်လို့ဒါတွေလည်းမှန်တာတွေပဲသို့တော်လည်းပဲဒီချိန်ဒီခါမှာမြန်မြန်အားထုတ်မှာပဲအသေးမဦးခင်အဲညံဦးမှ ဖြစ်မယ်ဆိုတာအဲ့ဒါယထာဘုဒ္ဓညံပဲငါတို့ကုသိုလ်ကောင်းမှုတွေလုပ်ထားတာပဲဟေ့ငါတို့တော့စိတ်ချရပါပြီကွာနတ်ပြည်တော့တော့ဒါလေးပါပဲ အဲ့ဒါယထာဘုဒ္ဓညာဟုတ်ပါမဟုတ်သေးဘူးခုနမဟာကမ္မဝိပင်ကသုတ်ရဆိုရင် စိတ်မချရဘူးဒါကိုပြောတာသူတော်ကောင်းတို့သူတော်ကောင်းတို့တခါတည်းရန်ခလုတ်တိုက်တဲ့အခါတခါတည်းရန်ဒိတ်ခနဲ့လန့်သွားတဲ့အခါကိုယ့်ကိုစမ်းစစ်ကြည့်ပေါ့ဗျာရုပ်တင်တဲ့နေမြတ်အနိသတိရတာများပါရဲ့လားလို့အနိစ္စဒုက္ခအနတ္တများသတိရတာပါရဲ့လားလို့များသောအားဖြင့်များသောအားဖြင့်ပေါ့ဗျာကိုယ်အလေးအကျက်နဲလို့ရှင်တောင်းတောင်းသတိမရဘူးသူတော်ကောင်းတို့ သမထလေ့ကျင့်ထားရင်တော့အရဟံအရဟံဗုဒ္ဓဗုဒ္ဓတော့သတိရရင်ရမယ်အနိစ္စဒုက္ခအနတ္တတုံးတုံးသတိမရဘူးသတိမရတော့ဘာဖြစ်လဲตายရတာပေါ့အနိစ္စဒုက္ခအနတ္တခဏခဏသတိရတာတော့မှตายရတယ်လေမညံဖုန်ညံမရသေးရင်လေသတော်ကောင်းလို့အထိုက်အလျောက်တရားသဘောတွေသိနေတာပဲသိပေနဲ့လို့အငွေ့လာရှောင်းနိုင်တာအတွေ့အကြမရှောင်းနိုင်ဘူးမညံဖုန်ညံမရသေးရင်လေသတော်ကောင်းလို့အဲဒါကြောင့်မလို့ဟုတ်တိုင်းမှန်စွာသိဖို့ဆိုတာငါတို့ကအချိန်မရွေးသင်နိုင်တယ် ဆိုင်ရာဆိုင်ရာကုသိုလ်ကောင်းမှုတွေလုပ်တော်လဲပဲငါတို့ရင်ထဲကိုတစ္ဆာလေးပါမညံဖုန်ညံနဲ့သိအောင်ကြိုးစားဖို့အရေးတကြီးနည်းနည်းပါးပါးမဟုတ်ဘူးနော်တော်ကောင်းတို့တော်ကောင်းတို့တရားတွေနာဘူးနေတာပဲဗျာအကုန်လုံးသိပါတယ်နည်းနည်းလေးပြောလိုက်တတိယဝိယဩမထောတခြားမနောဝမတ်တကေတက်ကာယဒိဋ္ဌိပဟာနာယတတော်ဘိက္ခုပရိပဇေဆိုတာတော်ကောင်းတို့ကြားဘူးတယ်မလားအဲဒီပါဠိတွေအများကြီးကြားဘူးနေတာပဲဦးဇင်းတို့တော်မှပို့ရအောင်မယ်ထက်ခါထက်ခါနားနေရတာဟုတ်တယ်မလား အဲ့တော့အတိတ်ဘယ်ကဘာလဲရင်ဝလန်စုထေဦးမိတော်အဲ့ဒါတဲ့အရေးကြီးတယ်လို့ဟောထားတာမလားအဲ့ဒါတဲ့အရေးကြီးတယ်လို့ဘုရားဟောထားတာဘုရားဟောတာကိုဦးဇင်းတို့ကကြားတော့ကြားနာတာပဲအဲ့ဒါကိုအရေးတကြီးမထားဘူးဒီပြင်ဟာကိုအရေးကြီးပလိုက်လူလောကမှာလေတော်တို့အဲဒီပြင်ဟာအရေးကြီးပလိုက်တယ်ဒီပြင်ဟာအရေးကြီးတယ်ဆိုတာကဝိပဿနာကိုဦးစားမပေးဘူးကြံနာကိုဦးစားပေးလိုက်အခုတော်မလုပ်ပါဘူး ကုသိုလ်နဲ့ဝိပဿနာနဲ့ရှင်းလိုက်ကုသိုလ်ဦးစားပေးတယ်ဝိပဿနာဦးစားမပေးဘူးများသောအားဖြင့်လေတော်အောင်တို့ဟဲ့တစတစပေါ့ချက်ချင်းကြီးတော့ဘယ်လုံးနိုင်မှမလဲကဘာပေါင်းအသင်ချေနန်နဲ့တစတစနဲ့လာတာမလားခုတကတစတစဆိုထပ်ပြီးတော့အသင်ချေသွားပဲအောင်တော့အဲ့ဒါမြန်မြန်ဆန်ဆန်ရမှတို့စိတ်ချရမယ်ဟေ့လို့အဲ့ဒီစိတ်မျိုးမိုးရမှာနော်အဲ့ဒါဟာယောနိသောမနတိကာရပဲနှလုံးသွင်းမှန်တယ်လို့နဲ့မှားနေတာရှိတယ်နော်တော်အောင်လို့ ဒါနအရာမှာမှန်တယ်သီလအရာမှာမှန်တယ်သမထအရာမှာမှန်တယ်ဝိပဿနာကြတော့မှားတာများတယ်ဟာလှူမပဲတမ်းပါပဲဟိလို့ဆရာတော်တန်ခါတော်ကြီးကြွလာရင်လှူမယ်တမ်းမယ်လှူမယ်တမ်းမယ်ဆုံးကပ်မယ်ဟာခဏခဏလှူရင်းနေတာဒီမှာဒီတည်းကဒကမာကြီးတွေလည်းတောက်လျှောက်လှူနေတာပဲနှလုံးသွင်းမှန်ဦးလားဗျာဒါနအရာမှာမှန်တယ်သီလလည်းမှန်တာပဲစောင့်မယ်သီလ၈ပါးသီလသမထလည်းပွားမယ်မှန်တာပဲဝိပဿနာကြတော့ရသလောက်ပေါ့ကိုယ့်အိမ်မှာလည်းကိုလို့လို့ရတာပဲ အမြဲတမ်းကြီးတော့ဘယ်လုံးနိုင်မှမလဲတစ်ဖက်ကလည်းပဲကုသိုလ်လုပ်เสียရတဲ့ရှိသေးတယ်စင်ကျင်မြင့်ကျင်တွေကများဘူးလားတော့အဲအခုဦးသိန်းပြောတာကမြန်မြန်ဆန်ဆန်မဲ့ညာဖုံညာရအောင်များများလုပ်စေချင်လို့ပြောတာဆိုတော့ဟုတ်လားဟာဗတားတွေမရတွေနဲ့သားတွေမရတွေဘာသားတွေမရတွေပဲဖြစ်ဖြစ်သေတော့ထားခဲ့ရတာပဲမလားအခုကျတော့မခွဲတယ်မခွာနိုင်ပြောကြဆိုကြမှာပဲတယောက်နဲ့တယောက်ဟုတ်တယ်မလားသေတဲ့အခါကျတော့နာမည်တော်မှပြောရင်မကြောက်ဘူးလားအဲ သူနေခဲ့တဲ့အခန်းကြောက်ကြောက်ကြောက်ကြောက်နဲ့ဩငါဆွဲလို့နဲ့တူတယ်ဒီအိမ်ရောင်းပြင်မှာပဲနောက်တဲ့အိမ်ပြောင်းမှာပဲဒါလို့မလားဦးလားတော်ကောင်းတို့အမှန်တရားပြောတာတော်ကောင်းတို့ဒါအမျိုးသားဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်သိရင်ကြောက်တာပဲသိဖြစ်မယ်ဆိုပြီးကြောက်တယ်အဲ့တော့အခုတည်းကတရားရထိုင်အဲ့လိုကြောက်ကြောက်ကြောက်ဖြစ်เสียလိုပါဦးမလားအဲအခုအချိန်မှာရတော်တရားလို့လို့တိတ္တရ မြတ်စွာဘုရားအလောင်းတို့တယောက်နဲ့တယောက်ပါရမီဖြည့်ပြီးတော့တယောက်ကအိမ်မှာလုပ်ရင်တယောက်ကသွားအားထုတ်ရတယ်လာနဲ့နှစ်နဲ့အားထုတ်ရတယ်ဓမ္မတရားရမှာပေါ့မခွဲနိုင်မခွာနိုင်ဖြစ်နေဘယ်လို့ရမလဲတရားရအောင်ပြောတာနော်သူတော်ကောင်းတို့အဲနိုင်ငံခြားသားတွေရှိတယ်သူတော်နိုင်ငံခြားသားမဂ္ဂဇင်းတွေဖတ်ကြည့်ပါလားလေမယန်းတယောက်ခွဲပြီးတော့၃နှစ်တရားရှာတယ်ကမ္မထမ်းဆရာတွေဖြစ်မှပြန်ဆုံးတယ်နိုင်ငံခြားသားတွေအင်္ဂလိပ်တွေအင်္ဂလိပ်တွေတို့ဗုဒ္ဓဘာသာတွေအမိခံပြီးအဲ့လိုခွဲပြီးတရားရှာတယ် ယောက်မှမတွေ့သေးဘူးဟုတ်တယ်မလားချမ်းမြေ့ဆရာတော်ဘုရားကြီးလက်အောက်မှာလက်ထောက်လုပ်နေတဲ့အမျိုးသမီးကနိုင်ငံခြားအမျိုးသမီးတရားစစ်နိုင်တယ်တို့ဗုဒ္ဓဘာသာအမျိုးသမီးတွေတရားစစ်နိုင်တဲ့အမျိုးသမီးတယောက်မှမရှိသေးဘူးဟုတ်တယ်မလားဓမ္မစကြာပဲပြောတာပဲဘိက္ခုနံပင်စဝဂိနံပြီးရောအဲ့ဒါပဲအဲ့ဒါအဲ့ဒါအောင်မလို့မျိုးသားရောအမျိုးသမီးရောဟဲ့လားနှစ်နဲ့ချီပြီးတော့အဲ့တယောက်နဲ့တယောက်ပါရမီဖြည့်ရင်မကောင်းဘူးလားဗျာ ငါတို့ဒီတရားနာတော့ခက်တာပဲမထင်နဲ့တရားရမှစိတ်အေးရမှမလားသူတော်ကောင်းတို့အဲအဲ့တော့တယောက်နဲ့တယောက်ပါရမီတယောက်နဲ့တယောက်တကယ်ချစ်ခင်တရားရအောင်ကူညီရတယ်အဲ့ဒါမှတကယ်ချစ်ခင်ရရောက်တယ်တရားလုံးမဲ့အလုပ်ကိုကိုလိုကန့်လန့်လုပ်နေတာအဲ့ဒါချစ်ခင်တာမဟုတ်ဘူးအဲ့ဒါအနှောက်အယှက်လို့ခေါ်တယ်အဲ့ဒါဘာနဲ့တူလို့ဇိန်သမာနနဲ့တူတယ်အဲ့ဒါမျိုးသမီးဆိုရင်ဇိန်သမာနပဲမျိုးသားဆိုဒေဝရပဲအဲ့ဒါ ဘယ်တရားရဖို့ तू ကနှောက်ရှက်လုံတော့တရားသွားအထုတ်မယ်ဆိုကိုလိုကလန်ချောက်ပြောဘာဖြစ်တယ်ညာဖြစ်တယ်ဒါလေးလုပ်ခဲ့ပါအောင်ဟိုဘာလေးလုပ်ခဲ့မပြီးတော့ဘူးအဲ့ဒါနဲ့ပဲမသွားဖြစ်တော့ဘူးတယောက်ကတယောက်ကလည်းတယောက်သွားတော့မယ်ဆိုတယောက်ကမင်းမရှိရင်ဘယ်နဲ့လုပ်မလဲဆိုတော့ပြီးရောအဲ့ဒါမသွားဖြစ်တော့ဘူးအဲ့ဒါအောင်မလို့မြန်မြန်ဆန်းဆန်းတရားရရင်မကောင်းဘူးလားအတ္တအကြောင်းလေးနည်းနည်းပြောတော့တို့တရားလွယ်စလို့နဲ့ခက်ပုံလေးပြောကြလို့ပါသတော်ကောင်းဟုတ်လား ဒီသူတော်ကောင်းတရားတွေမှာ မလိမ္မာမကျွမ်းကျင်လို့ရှိရင်ဒါကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားရဲ့အနတ္တလက္ခဏာသုံးမှာပါပါတယ်အနိစ္စဒုက္ခအနတ္တမှာ အနတ္တသိရတာတော်တော်ခက်တယ်မှန်မှန်တော့အနိစ္စလည်းပဲသင်္ခါရအနိစ္စသင်္ခါရနဲ့ပတ်သက်တဲ့ဒုက္ခနဲ့ဆိုင်တာပါပဲသို့တော်လည်းများသောအားဖြင့်အနတ္တများသောအားဖြင့်တောင်းတောင်းသဘောပေါက်ကြအဲ့ဒါကြောင့်မလို့ကဘာတစ်ခုလုံးမှာဗုဒ္ဓဘာသာလွဲလို့အကုန်အတ္တဝါဒကြီးပဲ နာမည်တွေသာလွဲကြတာအတ္တကောင်လေးရှိတယ်လို့ယူတာကြီးပဲမလားအသက်ကောင်လေးပြာကောင်အတ္တကောင်ယူကြအဲ့ဒါဘာသဘောမပေါက်လို့လဲဆိုတော့အနတ္တကိုသဘောမပေါက်လို့အကျမ်းအဖြစ်ပေါ်တော်အောင်အနတ္တအနအတ္တအတ္တမဟုတ်ဘူးအတ္တရှိလည်းမရှိဘူးဟုတ်လည်းမဟုတ်ဘူးအဝတ္တဝတ္တနာထေနအနတ္တအလိုမလိုက်ဘူးတဲ့ရုပ်တည်နံနေဟာမိမိတို့ရဲ့အလိုလိုက်ရလားတော်အောင်အဲအလိုမလိုက်ဘူး အဲ့လိုအလိုမလိုက်လို့အနတ္တအတ္တမဟုတ်ဘူးအတ္တရကထေနအနတ္တာအနှစ်သာရမရှိဘူးခိုင်မြဲတဲ့အနှစ်သာရမရှိဘူးချမ်းသာတဲ့အနှစ်သာရမရှိဘူးတော်ကောင်းတဲ့ရုပ်တည်နံတွေကိုညာနဲ့ကြည့်ပါခိုင်မြဲတာများရှိရလားဗျာချမ်းသာတာတကယ်ချမ်းသာသေးချမ်းသာမအောင်ရှိရလားချမ်းသာတာကနည်းနည်းဆင်းရဲတာကများများမလားအပ္ပတာဓာတဲ့ စာထဲမှာအပ္ပတာရဆိုတာတာယာပွဲလေးတွေတော့ရှိပါတယ်တဲ့။ဘာနဲ့မရနဲ့တာယာပွဲလေးတော့ရှိပါတယ်။ဒါပေမဲ့အပ္ပအနှဲငယ်ပဲတဲ့တာယာပွဲကဘဟုဒုက္ခဒုက္ခအများတယ်ဘဟုပါယတာပင်မမှုကများတယ်ဘဟုအာရိနဝအပြစ်ကများတယ်သို့တော်လည်းပဲအဝိဇ္ဇာတနာအာကြီးတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီအပြစ်တွေဆင်းရဲတွေသိပါမလားမသိဘူးနည်းနည်းလေးကိုအများကြီးထင်တယ် တာယာပွဲနည်းနည်းလေးကိုအများကြီးထင်တယ်မလားတာယာပွဲကတကယ်တော့နည်းနည်းလေးရယ်နော်အဲ့ဒါကိုအများကြီးထင်တယ်ဝိဇ္ဇာတဏ္ဍာကြောင့်တကယ်များတာကအပြစ်တွေကများတာတကယ်များတာကပင်ပန်းခြင်းတွေကများတာတကယ်များတာကဒုက္ခတွေကများတာဟုတ်တယ်မလားတော်တို့တော်တော်တို့သားကျွေးမှုမရားကျွေးမှုဗျာဒုက္ခတွေများဘူးလားအဲဒုက္ခတွေကြားထဲမှာသေသေးกว่าဆိုပြီးတော့သူရောကောင်းလုပ်ပြီးတော့စွန့်စားပြီးလောက်ရတာမလားတော်တော်တို့ ဘုဒုက္ခဘုပါယတာဘုအာရိနဝအပြစ်တရားအများကြီးပဲမိုးလင်းတွေကဒိဋ္ဌိတဏဒိဋ္ဌိတဏမိုးချုပ်တဲ့အထိပဲအမတ်တမဲ့ဆိုရင်ဩသူများပစ္စည်းခိုးတာမှမဟုတ်ပဲသူများသားများပြင်မာတာမှမဟုတ်ပဲအပြစ်မရှိဘူးအောင်မေ့သားလို့သမီးလို့ပြောတဲ့အတိုင်းတကယ်ထင်လို့ရှိရင်ဘာဖြစ်မလဲသက်ကာယဒိဋ္ဌိဟာသားသမီးဆိုတော့ခင်ရမှာပဲမခင်ဘူးလားဗျာအဲ့ဒါတဏှာပဲဒိဋ္ဌိဖြစ်လိုက်တဏှာဖြစ်လိုက်ဒိဋ္ဌိဖြစ်လိုက်တဏှာဖြစ်လိုက်ဆိုတော့ ဒီအနတ္တကိုမြင်ဖို့လွယ်ပါတော့အဲဒီအတ္တဆိုတာဒိဋ္ဌိနဲ့လည်းပတ်သက်တယ်တဏှာနဲ့လည်းပတ်သက်တယ်မာနနဲ့လည်းပတ်သက်တယ်ဒိဋ္ဌိငါတဏှာငါမာနငါငါလို့ပြောလိုက်ရင်အဲ့ဒီသုံးမျိုးယူရမှာနော်တော်ကောင်းအခုကဝိပဿနာအာမထုတ်တဲ့ပုဂ္ဂိုလ်ကမိုးလင်းရမိုးချုပ်ဒိဋ္ဌိတဏှာတွေဖြစ်ဘူးလားဗျာမိုးလင်းနေရစဖြစ်တာတော်ကောင်းဘုရားချက်ကိုလည်းငါဘုရားချက်ကိုအောင်မဟိတိတိနေကြငါမလားတော်ကောင်းပြောတဲ့အတိုင်းငါလို့မထင်ဘူးလား အဲ့ဒါဒိဋ္ဌိပဲဖျက်ချုပ်တာကုသိုလ်ကိုယ်ကငါထင်တာကတော့တက္ကဒိဋ္ဌိပဲဟာလောက်ကိုင်းနေတဲ့အခါမှာသားလေးသမီးတွေပါဇက်ကမပြောဘူးထားစိတ်ထဲကနေပြီးတော့သားလေးသမီးတွေကြည့်ရတာကြည့်လို့မဟုတ်အောင်ချစ်ခင်နေတာမလားအဲချစ်ခင်နေတာပါပါလိမ့်တဏဒိဋ္ဌိဖြစ်လိုက်တဏဖြစ်လိုက်ဒါစဉ်းစားကြည့်ပေါ့ဗျာသိတာပဲနေ့တိုင်းဖြစ်နေတာပဲမလားအဲ့ဒါအဲ့တော့ ဒီဉာဏ်အပေါ်မှာအနတ္တကိုမြင်မဲ့ဉာဏ်အပေါ်မှာအတ္တတွေကတခါတည်းကိုအယံလွှမ်းမိုးနေအတ္တဆိုတာတဏမာနဒိဋ္ဌိကိုယူနော်သူတော်ကောင်းတို့တဏငါမာနငါဒိဋ္ဌိငါအဲ့ဒီငါတွေလွှမ်းမိုးနေတဲ့အခါကျတော့တောယုံတောင်ကြားနာယုံနဲ့ဒီဒိဋ္ဌိကိုပယ်ဖို့လွယ်ပါသူတော်ကောင်းတို့လည်းကြားနာနေတာပဲဗိဓမာသင်္ဍန်းတွေလည်းတက်ထားတာပဲဗျာယုံ28ပါးတို့နာ53ပါးတို့စိတ်ရှင်စေတသိက်ရှင်တို့ဝီထိတို့ဝီထိမဟုတ်တို့အများကြီးရတာပဲဘာလို့ရရ ငါထင်တာပဲဟုတ်တယ်မလားရတာတွေကတော့ဆောင်းဝဲဖြေဖို့တော့ရတာအများကြီးပဲထင်တာငါထင်တာကိုယ့်ကိုယ်လည်းငါထင်တယ်ယောက်ျားထင်တယ်မိန်းမထင်တယ်နှလုံးသွင်းတော့လေယောက်ျားမိန်းမပဲနှလုံးသွင်းတာပဲငါသားငါသမီးအတွက်ဒီလိုပဲထင်နေတာပဲဒါအနတ္တဘောမှာဖုံးလွှမ်းနေတာကိုပြောနေတာနော်သတော်အောင်တို့အဲအဲ့လိုလေဖုံးလွှမ်းနေတဲ့ခါကျတော့ဟာအတ္တမရှိဘူးအတ္တမဟုတ်ဘူးလို့ဆရာတော်ဘုရားကြီးတွေကဘလောက်ပဲဟောဟောဟောတဲ့အခါတော့ ဟုတ်ပါတယ်ဖရာမှန်ပါတယ်ဒါပဲနဲ့ယင်ထဲမှာအတ္တကိန်းနေတာတာမီအတ္တဒီခန္ဓာကိုယ်ကြီးကိုအစိုးရလုံနေတာအတ္တလေးပဲအတ္တကောင်လေးပဲအတ္တအသက်ကောင်ဝิญဉ္ဇကောင်လေးကနေအစိုးရနေတယ်တာမီအတ္တလို့ယူတာရှိတယ်နိဝါတိအတ္တလို့ယူတာရှိနိဝါတိအတ္တကတော့အများဆုံးယူကြတာခန္ဓာကိုယ်ထဲမှာအသက်ကောင်လေးပြာကောင်လေးရှိတယ်ဒီခန္ဓာကိုယ်ကြီးသေသွားတဲ့အခါပုတ်ဆွေးသွားတယ်ဒီကောင်လေးကထွက်သွားတယ်နောက်ခန္ဓာတစ်ခုသွားယူတယ်အဲ့လိုယူတာနိဝါတိအတ္တလို့ခေါ်တယ် သတ္တရဒိဋ္ဌိနဲ့တွဲနေတာဟုတ်လားနောက်တစ်ခါဝေဒကအတ္တခံစားရတာကိုငါလို့ထင်တာမများဘူးလားငါမှခံစားချက်တွေအများကြီးပဲပြောတဲ့အတိုင်းတကယ်မထင်ဘူးလားတော်အောင်ခံစားတာကဝေဒနာပဲငါမှမဟုတ်ပဲအဲ့ဒါကိုငါလို့ပြတာမလားအဲ့ဒါဝေဒကအတ္တလို့ခေါ်တယ်နောက်တစ်ခါကာရကအတ္တသွားတာလာလာနေတာထိုင်တာစားတာတောက်တာဒီအတ္တလေးကလုတ်တယ်ထင်တယ်ဘယ်ရလားအတ္တလုံးဝမလားရုပ်တည်နံနေလုတ်နေတာမလားအဲအဲ့ဒါကာရကအတ္တလို့ခေါ်တယ် အဲ့ဒီအတ္တတွေကဘာကြောင့်ဖြစ်တယ်လဲဆိုတော့ဝိပဿနာတရားတွေအာမထုတ်လို့အဲ့ဒါတွေဖြစ်တယ်တဲ့တော်အောင်ဟုတ်လားအဲ့ဒါလေးအာမထုတ်လို့အတ္တဒိဋ္ဌိအားကြီးလို့ရှင်အတ္တဒိဋ္ဌိကြောင့်ဘာလာလဲဆိုတော့ဝီသိကိစ္စတွဲလာသူနဲ့အဖော်လေဝိသိကိစ္စတွဲလာတဲ့ခါကျတော့ငါပဲဘောကလာတာလေငါတိုက်သေးရများလာတာလားဘယ်မြန်ပြန်သွားအောင်မလဲမလာဘူးလားဒုလောဒုလောဒုလောဒုလောလေဒါဒုလောဒုလောဖြစ်နေတော့ဥပါဒံကြောင့်ဥပါရောက်နိုင်တယ်နော်တော်အောင်တို့ အဲအဲ့ဒါဝီသိကိစ္စလို့ခေါ်တယ်ငါပဲဘယ်ရလာတာလဲငါဟိုတုန်းကဖြစ်ရလားအခုငါဘာဖြစ်နေလဲဒါဦးဇင်းတို့အမျိုးမျိုးယောဂီတွေတွေ့ရတယ်တပိတော့လူမဟုတ်ဘူးတဲ့ဩလူဘုယုံနာများပြောမလားလို့သာဓုခေါ်မလို့ယုံနာကိုသိတာမဟုတ်ဘူး तू ကဘယ်ဘယ်ရလာတယ်ဘယ်ရလာတယ်တပိတော့လူမဟုတ်ဘူးတဲ့ဩလူလူကြီးဖြစ်နေတောင်လူမဟုတ်ဘူးတဲ့သူ့ကိုယ်သူနတ်လို့လို့ဘာလို့လို့အဲ့လိုယူဆွဲတွေကတော်တော်များတယ်နော်ဆိုတော့အဲ့ဒါတွေကလက်တွေ့တွေ့ရတာတွေဟုတ်လား ဒကမာကြီးကလူမဟုတ်လို့ဘာလဲဆိုတော့ယုံနံပြောရင်တော့သာဓုခေါ်မလို့ယုံနံမဟုတ်ဘူး तू က तू ဘယ်ရလာတယ်ပယ်တဲ့ထဲရလာတယ်အခုဘလို့ဘယ်ပြန်သွားရမလဲသူကိုယ်သူလူလို့မထင်ဘူးနတ်လို့ထင်နေတယ်အဲ့ဒါအယူဆတွေမှားနာမလားတော်ကောင်းလို့လူမိဘနှစ်ပါးမွေးထားတာလူမဟုတ်ဘူးလားပညာအနေနဲ့လူပဲမလားတော်ကောင်းလို့အဲအဲ့ဒါဝိသိကိစ္စလို့ခေါ်တယ်ငါဘယ်ရလာတယ်အခုငါဘာဖြစ်နေတယ်အဲငါဘယ်သွားရမှာလဲဘယ်ဘဝကနေဘယ်ဆက်သွားရမှာလဲ သို့လို့သို့လို့တွေမလာဘူးလားသို့တော်အောင်တို့အဲ့လိုလာလို့ဘေးတင်တွေ့ရတာမလားခဏခဏမေးကြည့်ရတယ်ရုပ်ဒိဏ္ဍာန်တွေကိုကျေဇနာသဘောပေါက်ထားရင်ရုပ်နာန်လာတာပဲတော်အောင်တို့ဘယ်ရလားအခုဘာတွေဖြစ်ရုပ်နာန်တွေဖြစ်နေတာယဟန္တာမဖြစ်သေးလို့ပြိဋိနိဗ္ဗာန်မဆန်သေးနောက်ဘာဖြစ်အောင်မလဲယုံနာဖြစ်မယ်ဆိုတော့ဒုက္ခသစ္စာတွေဗောဗျဟိုတုန်းကလည်းဒုက္ခရောက်ခဲ့တယ်ခုလည်းဒုက္ခရောက်နေလေနောက်ဘာဖြစ်အောင်မလဲဆိုတော့ဒုက္ခရောက်အောင်မှာပဲယုတ်တိဏ္ဍနေရဒုက္ခသစ္စာမလား အဲ့ဒါဝိပဿနာအားထုတ်မှဉာဏ်ရှင်းတယ်ဒါကတက္ကဌာနလို့ခေါ်တယ်နော်တက္ကဌာနဆိုရင်ထဲမှာသဘောပေါက်ရမှာပိုင်ရမှာဆက်ဆံတာကတော့သူ့အလိုက်ထိုက်ဆက်ဆံရတာပဲသူကဒါဒီပဝန်းကျင်ရအောင်ဒီပဝန်းကျင်အရာဆက်ဆံရတာပဲဟုတ်တယ်မလားသူ့နေရာနဲ့သူဒါကတော့ဆက်ဆံတာဗဇက်ကပြောတာပဲကိုယ့်ရင်ထဲမှာရှင်းဖို့ပြောတာတချို့နေရာတွေကြတော့အဲ့လိုပြောမှသဘောကျတဲ့နေရာရှိတယ်လေ အဲ့လိုပြောမှသဘောကျတယ်အဲ့လိုပြောလိုက်တာကိုယ့်ယင်တွေကလည်းရုပ်တည်နေတယ်လို့ရှင်းထားရင်မကောင်းဘူးလားအဲသူ့နေရာနဲ့သူပေါ့အဲဆက်ဆံတာကတော့သူ့ပတ်ဝန်းကျင်နဲ့သူ့အတိုင်းဝိုင်းနဲ့သူ့နေရာနဲ့သူဆက်ဆံရတာပဲကိုယ့်ယင်ထဲမှာသဘောပေါက်အောင်မှာဖရာတရားကိုသဘောပေါက်ရမယ်ဖရာဟောတဲ့တရားလေဒုက္ခသစ္စာဆိုတာအဓိကဖရာဟောထားတာမလားအဲအဲ့ဒီလိုသဘောပေါက်အောင်ဆိုတာဝိပဿနာတရားနာယုံနဲ့မရဘူးဒါတော့ဘာလုပ်ရမလဲပွားများအားထုတ်ရမယ်ကျင့်ကြံကြိုးကုပ်အားထုတ်ရမယ်တဲ့ ကျင့်ကြံကြိုးကိုအားထုတ်ဖို့ကဲ5မိနစ်10မိနစ်လောက်အားထုတ်အောင်ပြီးတော့ရေသက်ချပြီမယ်နော်ကဲမိတို့နှိမ့်သက်တဲ့အနေထားနဲ့ထိုင်ပါနှိမ့်သက်တဲ့အနေထားနဲ့ထိုင်ပြီးတော့မျက်စိလေးမိတ်ခဏလေး5မိနစ်လောက်ကလေးဝမ်းမကဖောင်းတဲ့လိုက်ရင်ဖောင်းတယ်လို့မှတ်ပါပိန်ကြသွားလို့ရှိရင်ပိန်တယ်လို့မှတ်ပါကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးညွှန်ကြားတဲ့အတိုင်းဓမ္မဆောဘုရားနီးပါပဲ ။ဖောင်းကြသွားရင်ဖောင်းတက်လာလို့ရှိရင်ဖောင်းတယ်ပိန်ကြသွားရင်ပိန်တယ်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်စိတ်ဆိုလေးပေါ့။အာနာပါနလုတ်ပါများတဲ့ပုံကိုယ်တွေကဗိုက်ရောက်လိုက်နှာခေါင်းရောက်လိုက်ဖြစ်နေလို့ရှိရင်ထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်အဲ့လိုမှတ်ပါထိုင်နေဆိုရင်ကြောကုန်းမှာတောက်နေတဲ့သဘောလေးရှိတယ်ထိတယ်ဆိုရင်တင်ပစုံးလေးနဲ့ထိနေမာတာလေးရှိတယ်ပြော့တာလေးရှိတယ်တခုခုပေါ့ ထိုင်နေထိတယ်မှတ်တဲ့အခါမှာထိုင်တာတောင့်တာလေးကိုအာယုံမပြုတ်နိုင်လို့ရှိရင်ထိတာလေးကိုပြုတ်ထိတာလေးကထင်ရှားတယ်ခုဆိုသူတော်ကောင်းတို့တနားကြီးလောက်ကြာသွားတော့နားကျင်နေပြီအဲနားကျင်နေလို့ချင်းထိုင်နေထိတယ်နားတယ်ထိုင်နေထိတယ်နားတယ်ဖောင်းပိန်သမားလည်းဖောင်းနေပိန်နေနားတယ်ဖောင်းနေပိန်နေနားတယ်ဒီလိုရှုလို့ရတယ်အဲလိုထိုင်နေထိတယ်ဖောင်းနေပိန်နေမှတ်နေတာကာယ ानु ပသနာသတိပဋ္ဌာန်လို့ခေါ်တယ်ဖောင်းနေပိန်နေဆိုအဝါရောယုတ် ကုတ်စီတရားဝါဒလို့ခေါ်တယ်ဝမ်ဘိုက်အတွင်းမှာတီးတဲ့လေတဲ့အဲ့ဒါကာယရူပကာယရှုမှတ်နေတာဖောင်းနေပိန်းနေထိုင်နေထိတယ်ဒီတိုင်းပဲထိနေတာဖုဒ္ဓဘာယုံဖုဒ္ဓဘာယုံဆိုတာရုပ်ပဲပထဝီရတိဇောရဝါရောရကာယပတာရလည်းရုပ်ပဲအဲ့တော့ကာယ ानु ပသနာတတိပဋ္ဌာန် မကြပါဘူးယောဂီတို့ခဏလေးဖြုတ်ပေးမှာပါစူးဆက်ဆိုင်ကလေးမှတ်ပေးခဏလေး5မိနစ်လောက်ကလေးပဲထားမှာနာရင်နာတာလေးကထင်ရှားနေလို့ရှိရင်ထီတယ်နာတယ်ထီတယ်နာတယ်ဒီလိုလည်းမှတ်လို့ရရှင်နိမန်ဒီကျွမ်းကြအောင်လို့ထီတယ်နာတယ်ထီတယ်နာတယ်နာတာများနေလို့ရှိရင်ဟာသိမ့်မနာဘူးဆိုရင်တော့ထိုင်နေထီတယ်ထိုင်နေထီတယ်ပေါ့ စိတ်ကူးလေးတွေပေါ်လာရင်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်တင်းတင်းရင်မှတ်ပြီးတော့မှထိုင်နေထိတယ်ပြန်မှတ်ပြီးတော့မှဖောင်းနေပိန်နေပြန်မှတ်အဲ့လိုဒုက္ခဝေဒနာတွေကိုမှတ်တာကဝေဒနာနုပသနာတတိပဋ္ဌာန်လို့ခေါ်တယ်စိတ်ကူးတာကိုမှတ်တာစဉ်းစားတာကိုမှတ်တာအဲ့လားစိတ်တ ानु ပသနာတတိပဋ္ဌာန်လို့ခေါ်တယ်အဲ့လိုမှတ်နေတဲ့မျက်စိထဲမှာဟိုအမြင်ဒီအမြင်မြင်လိုက်မြင်နေမြင်နေမှတ်လိုက်နားထဲမှာကြားရင်ကြားတယ်ကြားတယ်မှတ်လိုက် အဲ့ဒါဓမ္မနုပဒနာသတိပဋ္ဌာန်လို့ခေါ်တယ်သတိပဋ္ဌာန်၄ပါးပေါ်ရပေါ်ရမှတ်ရင်သတိပဋ္ဌာန်၄ပါးစုံသွားတာပဲအဲ့ဒါမှတ်နေကြပဲယောဂီတို့စူးစက်စက်ကလေးမှတ်ဖို့ပဲသတိပေးတာ စိတ်ကူးပေါ်လာရင်စိတ်ကူးကိုမှတ်ပါပြီးတော့မှထိုင်နေထိတယ်ပြန်မှတ်ပါ ထိတဲ့နေရာလေးကိုနှစ်ချက်သုံးချက်ဆက်မှတ်လို့လည်းရထိတယ်ထိတယ်ထိတယ်တယောက်နဲ့တယောက်မတူဘူးပေါ့သုံးချက်လောက်ဆက်မှတ်လို့ကွာမှတ်လို့ကောင်းတယ်ဆိုမှတ်လို့ရတယ် ယောဂီတို့တရားဖြုတ်ပေးပါတော့မယ်ဖြည်းဖြည်းလေးဖြုတ်လို့ရပါပြီယောဂီတို့အခုရှုမှတ်ပွားများနေတဲ့ရုပ်တည်နံနေရဒုက္ခသစ္စာရှုမှတ်ပွားများနေတဲ့ဖောင်းနေပိန်နေထိုင်နေထိတယ်မှတ်နေတဲ့တတိနဲ့ပညာကမေဃသစ္စာအဲ့လိုရှုမှတ်ပွားများတော့ပယ်ခြင်းခံရတဲ့လောဘဒေါသမောဟတွေကသမုဒိယသစ္စာ အဲ့လောဘဒေါသမောဟတွေတည်ငါတည်ငါချုပ်ငိမ့်သွားတာကနိရောဓသစ္စာသစ္စာ၄ပါးပါမသွားဘူးလားအဲသစ္စာ၄ပါးပါသွားတယ်တတိပဋ္ဌာန်၄ပါးအားထုတ်ရင်သစ္စာ၄ပါးစိုက်တယ်တဲ့နောက်ဆက်အားထုတ်ရင်မဉဏ်ဖူဉဏ်တွေရနိုင်မှာအဲ့တော့တတ္တဝါတွေမေတ္တာပို့ပြီးသိညရအောင်အာလုံးတတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကျမ်းမာချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေအာလုံးနတ်ဒီဝါတွေအာလုံးနတ်ဒီဝါတွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကျမ်းမာချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်လျှောက်နိုင်ကြပါစေအလုံးပေဘုံသူပေဘုံသားတွေအာ ကိယံကိညာပါစေစိတ်စင်ရဲ့ကိညာပါစေကိုယ်စင်ရဲ့ကိညာပါစေကျမ်းမာချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာ အာလုံးတတ္တဝါတွေအာလုံးတတ္တဝါတွေကိယံကိညာပါစေကိယံကိညာပါစေစိတ်ရှင်ရဲ့ကိညာပါစေကိုယ်ရှင်ရဲ့ကိညာပါစေကိုယ်ရှင်ရဲ့ကိညာပါစေဓမ္မချမ်းသာကိုခန္ဓာဓမ္မချမ်းသာကိုခန္ဓာကောင်းစွာဆောင်ရွက်ဆောင်ရှောက်နိုင်ကြပါစေကောင်းစွာ ဒုက္ခိတာဟွန်တို့ဒုက္ခိတာကိုရောစိတ်ပါနှဖျားပေးပါကျမ်းမာချမ်းသာကြကုန်သည်ဒုက္ခိတာဝိပဿနာတရားတွေဇက်တိုင်အားထုတ်နိုင်ပြီးတော့မဉဏ်ဖုန်ဉဏ်တွေရပြီးတော့ချမ်းသာကြကုန်သည်ဟွန်တုကောင်းစွာမသွေ ဖြစ်ကြပါစေကုန်တည်းစီစဉ်လေးပြော ယုတိလေးမြတ်စွာပညာလျှောက်ထားအပ်ပါれကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဖရာသာသနာတာဝန်များများပြားလာတဲ့ကြားထဲမှာဖရာပြည်တော်များထံသို့အချိန်ပေးတော်မူပြီးတော့ဖရာပြည်တော်များနှလုံးသွင်းမှန်ကန်၍ဝိပဿနာတရားကိုအားထုတ်စေလိုသောဆရာတော်ဖရာရဲ့မေတ္တာစေတနာဖြင့်တိုက်တွန်းအားပေးသောအားဖြင့် တရားဆောက်တည်ခြင်း၄ပါးတည်းဟုသောတရားတော်ကြီးကိုဖျားပြီးတော်များ၏အကျင့်90မြောက်ဓမ္မသဘင်တွင်ချီးမြှင့်ဟောကြားပေးတော်မူတဲ့အတွက်လွန်စွာမှကျေးဇူးကြီးမားလာပါတယ်ရှင်ဖျားလွန်ခဲ့တဲ့နှစ်ကလည်း86ကြိမ်မြောက်တရားဝဲဖြစ်ဧပြီလ28ရက်နေ့မှာထေရဝါဒအခြေခံနှင့်မမေ့မလျော့မပေါ်မဆခြင်းသည့်နိဗ္ဗာန်အောင်ကြောင်းဒီဟုသောတရားတော်မြတ်ကြီးကိုချီးမြှင့်ပေး သနာတော်မူခဲ့သည့်အတွက်လည်းအလွန်စွာမှကျေးဇူးကြီးမားလာပါတယ်ရှင်ဖျား။နောက်အခါဤဒေသသို့ကြောက်ရွံ့ရန်ရှိပါကလည်းဖျားပြီးတော်များ၏ထေရဝါဒဓမ္မအသင်းမှတရားလူလာကြသောဖျားပြီးတော်များတို့တရားတော်များကိုချင်းမြင့်ပေးသနာတော်မူပါရန်ယခုတည်းကအားလုံးသောတရားနာပြည်သက်ဓမ္မမိတ်ဆွေများကိုစားကြိုတင်ပညာလျှောက်ထားအပ်ပါတယ်ရှင်ဖျား။ကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဖျားတန်တရားအဆက်ဆက်မှယနေ့တိုင်အောင်ဖျားပြီးတော်များမှကာယကံဝစီကံမနောကံတို့ဖြင့် တရားဓမ္မများကိုချီးမြှင့်ပေးသနာတော်မူသောဆရာတော်ဘုရားနှင့်တကွယရနာ၃ပါးတို့ပေါ်၌၎င်းတပည့်များဖြစ်သည့်အလျောက်ဝကြီးဝငယ်များမေးလျော်ပေါ်ဆမိပါက၎င်းပြစ်တို့ကိုကင်းလွတ်ပပျောက်စေပါရန်အလို့ငါဥတုံကျင်ချ၍ကတော်ခွင့်ပြုတော်မူပါရှင်ဖျားတနာချီးမြှောက်သောအားဖြင့်ခွင့်လွတ်တနာတော်တနာခွင့်လွတ်ပြီးတော်မူပါရန်ယုတိလေးမြတ်စွာဘုရားရှောက်ထားပါတယ်ဖျားဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ခမညာ ထိုပြင်းများကိုပြောပါစေခြင်းကြောင့်ငါကျေးဇူးတော်ရှင်ဆရာတော်ဘုရားတို့ဥဒုံချင်းချ၍ကြောကြပါကုန်စို့ကျေးဇူးတော်ရှင်ဆရာတော်ရှင်သမြတ်ဖျားတရားတိလဆာကပညာလေးပြသောတရားညီမြညဉ့်ညမြတာအောင်ဆောင်ရွက်လျက်ကြိုးစားလျက်ရှိကြပါကုန်သောဖျားပြီးတော်တို့သည်တမီးရလက်ရတန်ချင်းဆင်းရဲသောဖြင့်ရရှိရသောချွေးနှဲစာတို့မှအင်္ဂါ၆ပါးနှင့်ပြည့်စုံသော ဤကုသိုလ်ဒါနတို့ကိုဆရာတော်ဘုရား၏ပစ္စည်းလေးပါးတို့အလို့ငှာ၎င်းဆရာတော်ဘုရား၏ပရိဒတ်လုပ်ငန်းများအလို့ငှာသော၎င်းဆရာတော်ဘုရား၏ဓမ္မဂုံပြခီးစဉ်များအလို့ငှာသော၎င်းဓမ္မပူဇာအဖြစ်ဖြင့်နဝကာမလူတော်ငွေဒေါ်လာ1340နှင့်ညီမျှသောနဝကာမတို့ကိုမိဘအကျိုးကိုရည်မြော်ကို၏ကပ္ပိယကာရကဓမ္မတစဉ်လူတော်ငွေပြုတော်မူအရှင်ဘုရားနောက်ခါလိုရှိသောအခါတွင် ကပ္ပိယကာရကဓမ္မတစဉ်လူခံ၏ဘုရားပြုတော်များအာသနာချိမြောက်သောအဖြစ်သုံးဆွဲပြုတော်မူပါရှင်ဘုရား အားလုံးသောအလူရှင်များကိုစားဦးအေးမြင့်ဒေါ်တန်းဆွေတို့မှလူရန်ပြပါရန်လေးစားစွာဖြင့်ဖိမှန်တကပြုအပ်ပါရယ်ဆရာတော်ဘုရားရဲ့ကပ္ပိယကာရကဖြစ်ယာယီဆောင်ရွက်လျက်ရှိသောဥသောထွန်းမှလက်ခံပြပါရန်လေးစားစွာဖြင့်ပန်ကြားပါရယ်ခင်ဗျာ ရက်ချပဲလို့နော်ရှင်ဖျားဘိတော်တို့သည်နိဗ္ဗာန်ကိုဤမှန်း၍ထေရဝါဒအသင်ကြီးဤအမြဲတစေဆောင်ရွက်နေကြဖြစ်သောကုသိုလ်လုပ်ငန်းတို့ကိုစေတနာသုံးနံထက်တန်စွာဖြင့် ဆောင်ရွက်ပြုလုပ်ကြပါကုန်၏ရှင်ဖျားတရားတော်မြတ်ကိုလည်းရိုးရိုးသေးသေးမမသာသာနာကြားကြပါကုန်၏ရှင်ဖျားဓမ္မမိတ်ဆွေသူတော်ကောင်းတို့အားမောရင်ကအလှူဒါနကိုမ နိဗ္ဗာန်ကိုယိမှန်း၍တူတန်းကြပါကုန်၏ရှင်ဖျားစွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါလိုရာလိုရာသုံးပြုနိုင်ရန်အတွက်နဝကမ္မလူငွေတို့ကိုတရားကြည်ပြုကလူကလူ ပူဇော်ကြပါကုန်၏ရှင်ဖျားဤကောင်းမှုကံစေတနာတို့နှင့်ပြုစုခဲ့ဘူးသောကုသိုလ်ကောင်းမှုအဆူဆူတို့ကြောင့်ဒီယံခတ်သိမ်းအန္တရာယ်ခတ်သိမ်းကင်းလွတ်ငြိမ်း၍မဲ့ညံဖိုးညံနိဗ္ဗာန်ကို လင်းမြန်စွာရပါစေတည်းကုသိုလ်ကောင်းမှုစုစုတို့ဤဘိုးဘာကကိုမိအဖဆရာသမားခြေသူရှင်များမူထား၍30ဘုံကျင်လေကြကုန်သောတတဝါမှန်သမျှ နန္ဒတို့အားဤမြဖြန့်ချွေမြပေးဝေပါကုန်၏မြရာကြ၍ကိုစိတ်နှဖြာချမ်းသာကြသည်ချစ်ကြပါစေသောအာလုံးကြကြသမျှအမြအမြအမြ ပြုတော်မူကြပါဦးလောသာဓုသာဓုသာဓုအာလုံးကြာကြံသမျှအမြတ်အမြတ်အမြတ်ပြုတော်မူကြပါဦးလောသာဓုသာဓုသာဓုအာလုံးကြာကြံသမျှအမြတ်အမြတ်အမြတ် ယူတော်မူကြပါဦးလောသာဓုသာဓုသာဓုပါဖေယဘုဇင်တိုင်ပေးဦးမယ်ဒီချိန်ဒီခါဒီချိန်ဒီခါသူတော်ကောင်းသူမြတ်လောင်းများသူတော်ကောင်းသူမြတ်လောင်းများကုသိုလ်ကောင်းမှုရှင်များကုသိုလ်ကောင်းမှုရှင်များပေဝေသောပေဝေသောကုသိုလ်ကောင်းမှုကုသိုလ်ကောင်းမှုသူသူတို့ကိုလည်း ဗျာတပိတော်တို့ကဝမ်းမြောက်ဝမ်းသာယူယူသေးသေးသာဓုခေါ်ပါ၏သာဓုသာဓုသာဓုပါဗျာဝိဇ္ဇာတစ်ခုမေတ္တာရခံကြပါသေးတယ်ဒကာကြီးတို့ရဲ့မေတ္တာစေရနာကိုလက်ခံသောအဖြစ်ဓမ္မပူဇာကုသိုလ်မြောက်သွားပြီ ဦးဇင်းကလည်းပြန်ပြီးတော့ပါရမီဖြည့်တဲ့အနေနဲ့ဦးဇင်းပါရမီကိုဖြည့်တဲ့အနေနဲ့တဝက်ကိုပြန်ပြီးတော့ဒကာကြီးတို့သာသနာပြုလုပ်ငန်းတွေမှာပြန်သုံးဖို့ပြန်လှူခဲ့ပါတယ်တဝက်ပြန်ပြီးတော့လှူတာကိုလက်ခံကြပါအားလုံးအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာသာ